အကျိုးလေးကစတင်ပြီးတော့သင်္ကုတ္တရနိကေတိကနိပါဒပါဠိဒေဝဒုတဝက်ဆယ်ခုမြောက်အတ္တိပတိယသုတ်တံစတင်ဟောခဲ့ပါတယ်လေးစားတိုက်တဲ့အရာလေးစားပါမှကုသိုလ်ရဆိုတာပါဒီနေ့မှနေ့ဘေကဝေအတ္တိပတိယာနိဘိက္ခုတို့ အလေးကရုပြုလိုက်သူရဲ့အရာမှာထားပြီးတော့ဖြစ်ပွားလာစေတတ်တဲ့တရားတို့ဟာဟောဒီ၃မျိုးပါပဲတဲ့ကတမာနိဒီနိ၃မျိုးတို့ဆိုတာဘာတွေတော့လဲအတ္တတိပတိယမိမိကိုယ်ကိုအလေးကရုပြု၍ဖြစ်ပွားလာစေတတ်သောတရားက၃မျိုးဝါမိမိဂုဏ်ဒိဋ္ဌာကိုငယ်သောအဖြစ် ဖြစ်ပွားလာစေတဲ့သောတရားကတစ်မျိုးလောကတိပတိယလောကကိုအလေးကလေးပြု၍ဖြစ်ပွားလာစေတဲ့သောတရားကတစ်မျိုးလောကတိပတိယအခြားသောသူတော်ကောင်းပုဂ္ဂိုလ်များကိုသူတော်ကောင်းပုဂ္ဂိုလ်များပေါ့သူတို့ရဲ့စိတ်နဲ့စိတ်ထားကိုကြည့်ပြီးတော့တကုရှင်ပုဂ္ဂိုလ်တွေပါပဲဒါကတော့ အမြတ်ဆုံးအနေနဲ့ခေါ်ကြထားတဲ့သဘောပါပဲမှန်ကတော့တရားကျင့်ဖို့ကျင့်တဲ့ပုဂ္ဂိုလ်တွေအကုန်လုံးမိမိမှာတပါးပေါ်ဒီအခြားပုဂ္ဂိုလ်တွေအကုန်လုံးလောကလို့ဆိုရပါတယ်လေးစားသောအဖြစ်ဖြစ်ပွားလာတဲ့သောတရားကတစ်မျိုးဓမ္မာတိပတိယတရားကိုလေးစားသောအဖြစ်ဖြစ်ပွားလာတဲ့သောတရားကတစ်မျိုး ဓမ္မတိပတိယရှိပြည့်အကျင့်နဲ့အတူရရှိသောမတရားဖို့တရားနိဗ္ဗာန်တရားကိုလေးစားသောအဖြစ်ဖြစ်ပွားလာစေတဲ့တရားကတမျိုးတဲ့အာဒီကတိယတရား၃ပါးမြတ်စွာဘုရားကစကားပြုပြီးတော့ဟောပါတယ်အာဒီပတိယနိတိစိတ္တကကာရဏတော်နိဗ္ဗတ္တာနိတိ ကျမ်းဂန်များကဖွင့်ဆိုပါတယ်အတ္တိပတိယဆိုတာအကြည့်အမှုဟူသောအကြောင်းကြောင့်ဖြစ်ပေါ်လာစေလိုက်တဲ့တရားတွေပါတဲ့ခုနအလေးကိုပြုလိုက်သူရဲ့အရာမှာထားပြီးတော့ပေါ့လေဖြစ်ပွားစေလိုက်တဲ့တရားတွေသာဂရဆရာများကဖွင့်ဆိုပါတယ်အတ္တတိပတိယဆိုတာမိမိကိုယ်ကိုအကြည့်မှုပြုပြီးတော့ကိုယ်ရေးကိုယ်တာပေါ့လေမိမိကိုယ် မိမိကိုယ်ကိုမြင့်တင်တာပေါ့လေမိမိကတာမန်ပုဂ္ဂိုလ်မဟုတ်ဘူးဆိုတာပေါ့လေမြင့်တင်ပေးတာလေးကြီးထားတာပေါ့မြင့်တင်ပေးတယ်ဆိုတာမာနထောင်သွားပြီးတော့သူတထူးနဲ့မဆက်ဆံတဲ့အနေမျိုးဒီလိုမဟုတ်ပါဘူးဒါကိုပြောတာမဟုတ်ပါဘူးမိမိကိုယ်ကိုအရေးပါအရာရောက်တဲ့အချုပ်ချာအနေပေါ့လေ သူဟာဆိုအခုလိုလူဖြေရရှိပြီးတော့သာသနာတော်ကြီးတွေကျုံကြိုက်တဲ့အခါကျုံကြိုက်ရခြင်းနှရေးအတွက်မြတ်စွာဘုရားအဆုံးအမဖြစ်တဲ့ကိလေသာမာတိပညာအကျင့်တရားတွေကိုလက်တွေ့ကြကြပြည့်ဝတဲ့အထိကျင့်သုံးရာမှာမိမိဟာတာမမဟုတ်ဘူးတကယ်အချုပ်ချာအရေးပါသူပဲဆိုတာပေါ့လေဒီလိုကိုယ့်ကိုယ်ကိုပြည့်တင်ပြီးတော့အကြီးမှုရာမှာထားတာအဲဒီလိုကြီးမှုရာမှာထားပြီးတော့ ဖြစ်ပွားစေလိုက်တဲ့ဇန်တရားမေတ္တရားကုတရားဒီတရားတွေကိုပြောပါတယ်အတ္တနာမိမိကိုယ်ကိုစိတ္တကံကတ္တဝါအကြီးမှုပြု၍နိဗ္ဗတိတံဖြစ်ပွားလာစေလိုက်သောဂုဏသာတံဂုံပေါင်းနဲ့ဂုံကျေးဇူးအမျိုးပေါ့သီလသီလဂုံကြီးပေါ့ကိုနှုတ်ကို စောင့်ကြည့်တဲ့ဒီလတရားတွေပေါ့လေတနည်းအားဖြင့်ကိုယ်လုံးစောင့်ကြည့်တဲ့အတွက်အကျဉ်းစားကိလေသာတွေငြိမ်ဝတ်ပြီးတော့ကုမှုနှုတ်မှုတွေရင်ကျေးသွားတာပေါ့ဒါကုံကျေးဇူးတွေပဲအကုန်ပေါင်းမယ်ဒီမှာတစ်ဆင့်ဆက်ပြီးတော့စိတ်တွေစိတ်ထားတွေမြင်ရတက်တန်းကြသွားအောင်လို့တိုးမြင့်ပေးတဲ့သမာဓိတရားတွေပေါ့လေအာယုခုမှာမိမိရဲ့စိတ်ကလေးကြည်အောင်ငြိမ်အောင်တအောင်ပေါ့လေသူကြောင့်ရထားပြီးတော့ဆွေးနွေးစွာရှိလို့ရှိအောင်မှစိတ်ကလေးစိုက်ကြနေရင် စိတ်ထဲမှာလောဘဒေါသမောဟစသဖြင့်ကိလေသာတွေမဝင်ဘူးစိတ်ကလေးပြီးငြိမ်သပြီးတော့နေတာပါအဲဒီခါမျိုးမှာတသိမ့်နဲ့တငိမ့်ချင်းတစိမ့်စိမ့်နဲ့ကိုတရားရတာလေးတွေဖြစ်လာတာသမာဓိကုံကျေးဇူးသမာဓိကုံကျေးဇူးနဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတဲ့သမထချမ်းသာသမာဓိချမ်းသာတွေပေါ့ဒါကုဏသာတဂုံပေါင်းခေါ်ပါတယ်တကယ်သမာဓိပေါက်ရအောင်အားထုတ်လို့ လောကီတန်ရရှိသွားပြီဆိုလို့ရှိရင်ဆိုင်ရာဘုံဘဝမှာကဘာနဲ့ရှိပြီးတဲ့တန်ရှိရှိနေရတဲ့အထီးပေါ်လေလို့ဒါကုဏဇာတကုံပေါင်းခေါ်ပါလေအဲ့ဒီလိုကုံပေါင်းကိုအတ္တတိပတိယဒါအတ္တတိပတိယလို့ခေါ်ပါလေလောကစိတ္တကံကတ္တဝနိပတိတံလောကတိပတိယလောကံလောကကိုလောကံဗဟိတလောကကို လောကအခြားသောသူတော်ကောင်းပုဂ္ဂိုလ်ပေါ့ကိုစိတ္တကံကတ္တဝါအလေးအမြတ်ထား၍နိဗ္ဗတိတံဖြစ်ပွားလာစေတတ်သောကုလဇာတံဂုံပေါင်းသည်လောကတိပတိယလောကတိပတိယမည်ခြားခြားသူတော်ကောင်းပုဂ္ဂိုလ်တွေကိုအရေးပါအရာရောက်လေးစားလိုက်တဲ့ပုဂ္ဂိုလ်အရာမှာထားပြီးတော့ပေါ့လေမိတဏ္ဍာမှာဖြစ်ပွားစီတဲ့တရားတွေဖြစ်ပွားရတာကိုဟောတော့ဇန်တရားမတရားဖူတရား ဒီတရားတွေရရှိလာတယ်ဓမ္မတိပတိယမှာဓမ္မအယအထကရာဆရာများကတော့အမြင့်ဆုံးအနေနဲ့ဖွင့်ထားတယ်နဝဝိတံလောကုတ္တရာဓမ္မံတိတကံကတ္တဝနိပတိတံဓမ္မတိပတိယံလို့ဒီလိုဆိုတယ်နဝဝိတံကိုယ်ပါအပြားရှိတဲ့လောကုတ္တရာဓမ္မံလောကုတ္တရာတရားကိုဝါမလေးပါခုလေးပါနိဗ္ဗာန်တရားကိုတိတကံကတ္တဝ အလေးအမြတ်အကြည့်မှုပြု၍နိဗ္ဗတိတံဖြစ်ပွားလာစေတတ်သောကုဏသတံဂုံအပေါင်းကိုဓမ္မာတိပတိယဓမ္မာတိပတိယမြည်၏နောဝိဇာလောကုတ္တရာဓမ္မဆိုတဲ့အပိုက်ကိုအထကတာဖွင့်ဆိုတာဟာဥက္ကဋ္ဌနေတိသမြင့်မားတဲ့အနေနဲ့ဖွင့်ဆိုထားတာပါတဲ့အမှန်ကတော့ သူ့ရဲ့ရှေ့ပိုင်းမှာပေါ့လေသီလကစပြီးတော့သမာဓိပညာရှေ့ပြေးပေါ့လေပုဗ္ဗဘာကလောကီမဲ့ဒီလည်းပဲဒီထဲမှာပါပါတယ်သီလသမာဓိပညာရှေ့ပိုင်းပုဗ္ဗဘာကတရားတွေကိုလည်းပဲအလေးကလေးပြုတာလူယောဂီတွေဆိုလို့ရှိရင်သတိပဋ္ဌာန်ဘာဝနာတရားဟာဒါအရိယာမေရှိပြီးပုဗ္ဗဘာကတရားတွေလည်း ဒါဒီလေးမြတ်ထားပြီးအထုတ်နေတာမကလေးကြီးမလွတ်ရအောင်မကလေးကြီးလွတ်ရင်မကောင်းမှုစိတ်ရှင်ကိလေသာဝင်တတ်တယ်ဆိုတာပေါ့လေကိုယ့်အမှတ်ကိုယူရည်ပြီးတော့ပေါ့လေလေးလေးမြတ်မြတ်ထားပြီးတော့ဒီမှာအထုတ်နေတယ်အထုတ်နေတော့ဝိရိယတွေတတိတွေတမာတိတွေဒီရမှာတစ်ဆင့်ဆက်ပြီးတော့ဉာဏ်ကြီးအစစ်စစ်ပွင့်လာတာအင်းအဲအနည်းဆုံးဥရိယပြညာမိုင်းလောက်ရောက်သွားပြီဆိုလို့ရှိရင်စိတ်ကောင်းတဲ့အတိညာတိုးတက်တော်ကြည့်ရနေတဲ့ချမ်းသာမျိုးတွေသူသူကဲကဲ ဖြစ်လာတာကုဏသတ္တဂုံပေါင်းဆိုတာဒါပြောတာပဲတရားပေါ်မှာလည်းပဲအမှန်တရားလို့လေးစားတဲ့သတ္တတရားတွေသူကြီးချာချာကြီးဖြစ်လာတာတော့ဓမ္မကြည်တည်းရဆိုတာဒီကနေဆက်သွယ်ပြီးတော့ဂုံကျေးဇူးတွေပေါ်ပြီးပေါ်ပေါက်လာတာပေါ့အဲဒါဟိုတနေ့ကဘုန်းကြီးများကောင်းစဉ်လေးတွေပြောသွားပါပြီအဲဒီကောင်းစဉ်လေးတွေကိုမူတည်ပြီးတော့မြတ်စွာဘုရားဖွင့်ဆိုတဲ့အတိုင်းမြတ်စွာဘုရားမိကြတဲ့အတိုင်းဒီနေ့ ပြောပါမယ်ဆက်လက်ပြီးတော့ပြောပါမယ်သာကရာဖြစ်ဆိုချက်လေးတွေဒီကိုဒီကဖြစ်ဆိုချက်ကလေးတွေလည်းပဲဒီရဲ့ဝါဒလေးတွေလည်းထည့်သွင်းပြီးတော့ပြောပါမယ်ရေးကြည့်တာတော့မြတ်စွာဘုရားဝါဒအရေးကြီးတာပါမြတ်စွာဘုရားဟောကြားတဲ့အချက်တွေပဲတော်တော်လေးပေါ်လွင်နေပါတယ်အမှန်ကောင်းပါတယ်ခင်ဗျာမြတ်စွာဘုရားကကတမသဘိကဝေအတ္တဒီပတိယံဘိကဝေဘိက္ခုတို့ဘိကဝေငိုင်းစေတယံတော်များတို့အတ္တဒီပတိယံ မိမိကိုယ်ကိုအလေးကလူပြု၍ဖြစ်ပွားလာစေတဲ့သောဂုံအပေါင်းကြီးကတရားပေါင်းကြီးကကတမန်စအဘယ်ဒီနည်းအဘယ်ပါဠိဟူမူကားတဲ့သိက္ခူအတ္တတိပတိယဆိုတာဘာတော့ဒီလိုမေးတယ်ဒီလိုမေးတာကတော့တရားနာကြရတဲ့တိကဆံကအဖြေလိုလို့ အဖြေတောင်းဆိုတဲ့အနေနဲ့မေးတဲ့အနေမျိုးတော့မဟုတ်ပါဘူးကိုယ်တော်တိုင်ဖြေခြင်းလို့မေးတဲ့အမေးပါပဲဒါကိုယ်တော်တိုင်ဖြေလို့ဖြေလို့လို့မေးတဲ့အမေးပေါ်မှာပေါ့ဒီဆက်လက်ပြီးတော့မြတ်စွာဘုရားကဖြေကြတော်မူပါတယ်ဣဒဘေကဝေဘိက္ခုအရိညာကတောဝါဒုက္ခမူလကတောဝါဒုညကရကတောဝါ

ပရိယေတေယံတတောဝပပိတတရေနမေတံပฏิရူပံတိတောဣတိပฏิတံစိကတိအရတံကောပနာမိဝိရိယအတ္တလီနံဝိရိယဘဝိတတိအတ္တလီနံဥပတိတာတတိအတ္တမုဋ္ဌာဥပတိတာတတိအတ္တမုဋ္ဌာ တမိုင်တံစိတ်တံကာယောပတ္တသောကာယောအတ္တရတောတမိုင်တံစိတ်တံဧကကံတံဧကကတံတိတောအတ္တနာယေဝအတိပတိအတိပတိဂရိတဝါအတ္တနာတုတ်တံပရိဟရတိစသည်ဟောတယ်ဒီလိုဟောသွားတယ်ပါဠိတရားတော့အရှင်ကြီးပါပဲတမျက်နှာနီးနီးလောက်ရှိပါတယ်ဒါတွေရွတ်နေလို့ရှိရင် ဆရာစွာဘုရားကတော့ရှင်ရရတာပေါ့ဘုန်းကြီးကဗမာလိုပဲဖွင့်ဆိုပြီးတော့ပြောပါမယ်ဟောတက်တက်ဗမာမှုတက်တက်ကပို့ပြီးတော့တွေ့ရဘိက္ခုတို့တဲ့ဤသာသနာတော်ကဘိက္ခုအမိကယောဂီပုဂ္ဂိုလ်ဟာတောအရကိုရှင်ကလိုပဲဖြစ်ဖြစ်တိရပင်ရဲ့ဝါရပင်အောက်ရှင်ကလိုပဲဖြစ်ဖြစ် စိတ်ငြိမ်တဲ့အရာကိုကျင့်ကဒီလိုပဲဖြစ်ဖြစ်ဒီလိုဆင်ခြင်တယ်တဲ့သူဆင်ခြင်ပုံလေးတွေပေါ့လေအခုခွန်ကြီးတို့ပိဋကမယာ1344ခုနှစ်နှစ်ဟောင်းကနေပြီးတော့1344ခု45ခုနှစ်တိကိုပေါ့လေနှစ်ဟောင်းကိုလည်းပဲကုသိုလ်တရားနဲ့နှုတ်ဆက်ပြီးတော့နှစ်တိကိုလည်းပဲကုသိုလ်တရားနဲ့ ကျိုးဆိုပဲဆိုတဲ့ရည်ညွှန်ချက်နဲ့ပေါ့လေလောကမှာပျော်ဝဲရှင်ဝဲတွေကိုမျက်နှာလွှဲပြီးတော့တကယ်ကုသိုလ်ဖြစ်ဖြစ်ဖြစ်ဖို့ရရည်ညွှန်ပြီးတော့အခုကမ္မထမ်းရောက်ပေါ့လေသင်္ကန်းကြောင့်ရောက်လာကြတယ်သင်္ကန်းကြောင့်ရောက်လာတာဟာအချိန်ပိုင်းယောဂီအနေနဲ့ရောက်လာတာရှိတယ်။တင်းညာရက်ပိုင်းယောဂီအနေနဲ့ရောက်လာတာရှိတယ်။ ဒီမှာသင်းဆက်ပြီးတော့တော်တော်လေးရိတ်ကြတဲ့အထိအထုပ်ဖို့ရရည်ညွှန်းချက်ရှိကြတယ်။လပိုင်းလောက်အထိအထုပ်ဖို့ရရည်ညွှန်းချက်ရှိကြတယ်။အခုရောက်လာကြတဲ့ပုဂ္ဂိုလ်တွေဟာဘိက္ခုပဲ။ဘိက္ခုပဲ။ဘိက္ခုဆိုလို့ဘယ်နဲ့လဲသင်္ကားလည်းဝတ်တာလည်းမဟုတ်ဘဲနဲ့ဘိက္ခုပြောနေပါလား။ဘာရင်စွန့်တဲ့အဝတ်ဝတ်ထားလို့ရှိရင်တော့ဟုတ်တာဘိက္ခု။ အခုတော့မိမိတို့ဟာဒိက္ခုလည်းမဟုတ်ဘဲနဲ့ဒိက္ခုလူဖြစ်နေပါလားဆန်းလာကြီးလားလို့ဒီလိုမေးကြရရှိပါလားအမှားကတော့မဆန်းပါဘူးတုတ်တန်ဤအရာဆိုလို့ရှိရင်တကယ်စိတ်ကောင်းနှလုံးကောင်းနဲ့ကြော်ဝဲကျင်ဝဲဒီညနာလွှဲပြီးတော့တကယ်တန်တရားပြေးကိုကြောက်ပြီးယခုလိုသင်္ကန်းရောက်ကတ်ရောက်ပြီးတော့တရားဓမ္မကျင့်သုံးပြီးတော့ မိမိရဲ့တဏ္ဍာမှာအကြအလအလိုကိလေသာတွေကိုဖောက်ခွဲပစ္စည်းပြီးပြစ်ဖို့ရာပေါ့ညီညွတ်ချက်နဲ့လာတဲ့ပုဂ္ဂိုလ်တွေစိတ်ကူတရဝဲနေပါလားတန်တာရီဗျာဣက္ခတိတိဒိက္ခုဆိုတော့တန်တာရီယုံနာတပြားဆက်စားပြီးတော့ဖြစ်ရာ၌ဗျာဣက္ခတိတိကြောက်ဖွယ်ရာဘေးဟုရှုတတ်သောကြောင့်ဒိက္ခုဒိက္ခုမြည်၏ ဘုရားဘာသာဝင်ကြီးဆိုလို့ရှိရင်တော့နည်းနည်းဖြစ်ဖြစ်များများဖြစ်ဖြစ်ပေါ့လေတခါတရံမှာတန်တရားကြီးကြီးစဉ်းစားမိကြပါလိမ့်မယ်အနည်းဆုံးအပေပေးတော့စဉ်းစားမိကြပါလိမ့်မယ်မတော်တာဒီမတရားတာဒီမတရားတဲ့ကိုယ်လုံးစိတ်ထားအပြုအမူတွေရှိလို့ရှိရင်တော့ဒီကံဒီတစ်ချက်လေးမှာမကြည့်မလဲနဲ့ဒီသွားရင်အပေတော့တန့်သွားတာပဲရက်ဆင်းသွားမှာပဲဆိုတာပေါ့ အဲ့ဒါတွေကြိုက်ကြတယ်အပေပြီးတော့ကြိုက်ကြတယ်တန်တရားပြီးတော့တိတ်တော့ကြောက်ကုန်မပေါ်ဘူးဘာဖြစ်လို့လဲဆိုတော့လူတွေကအခုလူချမ်းသာကိုဝဏတိဒုက္ခပြီးရောထွေးပြီးတော့နေတယ်ဆိုတာတဲပြီးတော့သူတို့မြင်ရဘူးလူတန်တရားနတ်တန်တရားဇမတန်တရားဘေးပေါ်လေဒါတော့တိတ်တော့ကြောက်ဖို့မပေါ်ဘူးပဲပြီးတော့ကြောက်တယ်ပြီးကြောက်တယ်ဆိုတာလည်းပဲလက်တွေ့ရမဟုတ်သေးတော့တချို့ပုဂ္ဂိုလ်တွေကတော့တိတ်မကြောက်လာပါဘူး နောက်ဆုံးအပေကြမှသာကြရောပဲဖြစ်မှသာဖြစ်ရောပဲမကြောက်ဘူးမကြောက်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဒီမှာတချို့တရားလာပြီးတော့တရားထုတ်ကြတဲ့ပုဂ္ဂိုလ်တွေရှိတယ်ဆရာလေးအချိန်ကြာရကသူတို့မဟုတ်တာတွေပေါ့ဒီမှန်တာတွေလောက်တာသူတို့ရဲ့ဓမ္မမိတ်ဆွေတွေကအဲ့ဒီပုဂ္ဂိုလ်ကုသိုလ်နဲ့ဆက်စီခြင်းနဲ့အထူးအားဖြင့်အခုလို စိတ်မြင့်တဲ့သတိပဋ္ဌာန်ဘာဝနာတရားအထုပြီးတော့လမ်းဖြောက်သွားစီခြင်းလေဒါတိုက်တွန်းတိုက်တွန်းတဲ့အတိုင်းကြီးရောက်လာရောက်လာတဲ့အခါကျတော့တရားထုလို့တမာရီလေးနည်းနည်းရသွားပြီဆိုရင်ငကိုကမိမိတို့လုပ်ခဲ့တဲ့ဟာတွေကွက်ကွက်ကွင်းကွင်းပေါ်ဒီဘဝရုပ်ရှင်ကြတယ်ပြန်ပြန်ပြီးတော့ပေါ်တယ်မအားကလည်းမကောင်းတော့မနိုင်မနှင်းဖြစ်နေတယ်မနိုင်မနှင်းဖြစ်နေတော့သူတို့ပြန်ပြန်ပြေးနေကြတယ် ငါဒါလေးတော့ပေါ်နေပြီမဟုတ်ဒါလေးတော့ပေါ်နေပြီမှတ်လို့လည်းမနိုင်ဘူးမှတ်လို့မနိုင်မဲ့အတူတူတော့အေးလေမှားတာမှားပါသေးတော့လုံရရင်ခံရရမယ်ဆိုတဲ့အတိုင်းပေါ့လေဖြစ်ချင်ရဖြစ်ဖြစ်ဖြစ်တော့ဆိုပြီးတော့သူတို့ပြန်ပြေးဖို့ရပြင်ဆင်ရတယ်ပုဂ္ဂိုလ်တယောက်ဘုန်းကြီးတွေ့တယ်အထုတော်တော်လေးရက်ကလေးရတာတမာတိလေးဖြစ်လာတော့တပည့်တော်ပြန်မယ်ဆရာဘာဖြစ်လို့လဲ မဟုတ်ဘူးတဲ့တပည့်တော်ပြန်စရာအကြောင်းတွေရှိနေလို့ပါတဲ့တေးသေးချာချာမေ့စစ်တဲ့အခါကျတော့တပည့်တော်ဘုရုံးကလှုပ်ခဲ့တဲ့ခါကြီးအကုန်ပြန်ပြန်ပေါ်နေတယ်မှတ်လို့လည်းမနိုင်ဘူးတဲ့အဲဒီကပြောပါတယ်ဟိုသင်္ကုလိမာလာကြီးတော်မှဆရာနဲ့တွေ့တဲ့အခါမှာကျွတ်တဝင်သွားသေးတာပဲလို့လူကောင်းဖြစ်သွားသေးတာပဲရဟန္တာဖြစ်သွားသေးတာပဲလို့ ဟာတပည့်တော်အင်္ဂလိပ်မှာလာတဲ့ဆိုးရကြတယ်อืมချက်ပြီးတယ်ကဲဆိုးတယ်ပဲထားပါတော့လို့ဘုန်းကြီးပြောတာလေးကိုနားထောင်စမ်းပါဦးလို့อืมအမိတကူလားလို့အမိကတော့အသက်ထိရှားရှိနေတယ်ကြားတယ်ဖရတကူလားလို့ဖရတော့သူ့အတူတည်သွားတာဒီလိုပြောကနေတည်တာမဟုတ်ဘူးတဲ့ဒါတော့ ယဟန္တာရောတတ်ဘူးလားလို့လူတွေများများတတ်ခဲ့တယ်ထားလူကြောင့်ယဟန္တာဆိုတာမရှိဘူးလို့တကယ်လို့ယဟန္တာဖြစ်တယ်ဆိုလို့ရှိရင်ယဟန်အတွင်းများများပြောင်းရမှာပဲလို့ယဟန္တာတတ်တယ်ဆိုတာလည်းဘယ်နည်းနဲ့မှဖြစ်နိုင်ဘူးလို့ဘုရားသွေးသိမ့်ကြည့်အောင်လုပ်တယ်ဆိုတာလည်းဘုရားတက်တော်တင်ရှားမရှိတော့တာမလို့ဒါလည်းပဲတနည်းနဲ့မှမဖြစ်နိုင်ဘူးလို့တန်ခါအသိခွဲတယ်တန်ခါကွဲအောင်လုပ်တယ်ဆိုတာလည်းပဲ သံဃာချင်းချင်းမှကွဲအောင်လုပ်ကွဲအောင်လုပ်နိုင်တာလို့သံဃာပိဋကကံဆိုတာယဟန်နေတာထိုက်တာတဲ့လူကမထိုက်ဘူးလို့အဘိအမြောက်လောက်တာတခုလောက်ပဲလို့သံဃာပိဋကကံတိုက်ရင်မထိုက်ဘူးလို့အဲဒီလိုကံကြီး၅ပါးကလွတ်နေတဲ့ပုဂ္ဂိုလ်ဟာတကယ်လမ်းမှန်ကမ်းမှန်ညွန့်နေတဲ့အားထုတ်လို့ရှိရင်တော့တရားဓုတွေရနိုင်ပါတယ်လို့နည်းနည်းသူစိတ်ထဲမှာသူတင်းခံနေတယ် သိခံတဲ့ဟာကြီးကြာခြောင်သွားတယ်အာဇဂရီတို့အာထုံမပြတ်အာထုံတော့တော်တော်လေးအခြေအနေကောင်းတော့ပါတယ်အဲ့ဒီတော့မှသူကဘာပြောတယ်ဆိုတော့တတိတော့လုပ်ခဲ့တဲ့ဟာတွေကမှားခဲ့တဲ့ဟာတွေအများကြီးခရာတဲ့အများကြီးဆိုတော့တောင်းတောင်းကုသိုလ်လုပ်လို့ထင်းပြီးမှမဟုတ်ဘူးတဲ့မထင်းပြီးမဲ့ဒီလိုတော့တတိတော့အပေကိုလွတ်လွတ်လပ်လပ်သွားပါလေဒါတော့ဒါပုဂ္ဂိုလ်ပဲ ဒါနဲ့ဘုန်းကြီးလည်းပဲအကျင့်နဲ့တရားလေးဟောပါတယ်အဲ့ဒါအကြောင်းပြောနေလို့ရှိရင်တော်တော်ရှင်းနိုင်မယ်ကွာအဲနောက်သူပြုပြင်နေတဲ့ခါလေးတွေဆက်လိုက်ပြီးတော့ပြုပြင်ပေးတဲ့ခါတရားသဘောလေးတွေသူတွေ့သွားပါတယ်တော်တော်လေးရှင်းတတ်သွားပါတယ်တော်အဲ့ဒါတော်ပြောချင်တာတော့တချို့ကအကုသိုလ်ပြုစိတ်ထဲမှာပေါ့လေနစ်မွန်းပြီးတော့နေတဲ့ပုဂ္ဂိုလ်များဟာဒီလောက်အကုသိုလ်တွေကများနေတော့မလိုလဲလိုလဲကုသိုလ်လေးနဲ့လိုက်ပြီးတော့ ယူလို့ထင်းမိမှာမဟုတ်ဘူးမထင်းမိမဲ့တူတူတော့ကဲဖြစ်ချင်ရဖြစ်ပြီတော့ဆိုပြီးတော့မကြောက်တာရှိတယ်။နားလေ။ကြောက်ရမယ်ကြောက်ရမယ်တန်တရားကြီးကြီးကြောက်ရမယ်အထူးအဖြင့်အပေကြီးကြီးကြောက်ရမယ်သိကြောက်ကြကောင်းတာမတော်တဆပြိဿံလူဘဝမျိုးပေါ့ဒီမမြင်ရတဲ့ဟာထားပါတော့ပြိဿံလူဘဝမျိုးရောက်သွားရင်ဘယ်လိုနေမလဲပြိဿံဘဝမျိုးဆိုတာအချင်းချင်းတပ်ဖြတ်သားတော့အငြင်းစေခံရတာပဲ တကောင်နဲ့တကောင်ပေါ့ဒီအနိုင်ကျင့်နေတာအဲ့တော့အစစ်စစ်တကောင်နဲ့တကောင်အနိုင်ကျင့်ပြီးတော့ရန်သူရဲ့လက်တွဲမှာပေါ့လေသိရတယ်ဆိုလို့ရှိရင်မရှိမဆန်ပေါ့ကြည်လင်းတဲ့စိတ်နဲ့သိရပါတော့မလားမကြည်လင်းတဲ့စိတ်နဲ့ပဲသိရမှာပဲအဲ့ဒီတတ္တဝါဟာမကြည်လင်းတဲ့စိတ်နဲ့သိရပြီဆိုလို့ရှိရင်အဲ့ဒီလိုဘဝဇူးမျိုးမှလွတ်ဖို့အခွင့်အလမ်းမလွယ်ပါဘူးတော်တော်မလွယ်တဲ့ကိစ္စဒါကြောင့်မြတ်စွာဘုရားက အောက်ကအတချောင်းကိုအပေါ်อืมပရင်ဒီတာပါထောင်ထားပါတဲ့အဖျားကိုအပေါ်ကအတချောင်းကကြလာလိမ့်မယ်တဲ့အဲ့ဒီအဖျားချင်းရှိဖို့ရတယ်တော်တော်ကိုခရင်နေတယ်တနည်းအားဖြင့်လည်းပဲပင်လေးထဲမှာဒီကန်းကြီးတွေကောင်ရှိတယ်တဲ့အနှစ်တရာနေမှာတစ်ခါပေါ်တယ်တဲ့တဘိုးတဘိုးကြီးတစ်ခုကလည်းပဲအပေါက်တစ်ခု ပါတဲ့တကူကြီးတစ်ခုကလည်းပဲပင်လယ်ထဲမှာအသင်းသေးတယ်လို့ပြောကျင်နေပြောနေတယ်အနှစ်တစ်ခါနေမှာတစ်ခါပေါ်တဲ့လက်ကမ်းကြီးရဲ့လေကင်းဟာအဲ့ဒီတကူကြီးပေါက်ထဲမှာသွားပြီးတော့အသင်းနဲ့သူ့ရဲ့သာဖြစ်ဖို့ရအတော့ကိုခင်းလာတဲ့ဖြစ်သားတဲ့အဲ့ဒီဟာမှတစ်ခါတစ်ခါအကြောင်းမြင်လို့ရှိရင်သူ့မြေသားဖြစ်ကောင်းဖြစ်ပေါ်ရရှိတယ်မတော်တဆအကုသိုလ်ကအကျိုးပေးလို့ အပေဘဝများရောက်သွားပြီဆိုလို့ရှိရင်တော့ตาရွေ့ပြီးခဲရင်တယ်လို့မြတ်စွာဘုရားကပေါ်လွင်တဲ့ဥပမာလေးနဲ့ပေါ့လေအပေသေးကြောက်စရာကောင်းမှုလေးတွေပေါ့လေဥပမာလေးတွေဆောင်ကြပါလေတကယ်ကြည့်ကြည့်လို့ရှိတိတ်ကြောက်စရာကောင်းတာတိတ်ကြောက်စရာကောင်းတာအဲဒါသန္တာရိယုဏနဲ့ပြသစ္စာဖြစ်ရတဲ့ဗျာဣကတိတိကြောက်ဖွယ်ရာဘေးဟုရှိတတ်သောကြောင့်ဘိက္ခုဘိက္ခုနီဤတဲ့ဘုန်းကြီးပြေတာ တန်ရာပြည့်မရှိဘူးလားတန်ရာပြည့်မမြင်ဘူးလားကိုယ်တိုင်းတာနဲ့ကိုတော့ပေါ့ကိုပေါ့စဉ်းစားလိုက်လို့ရှိရင်တောက်တယ်အပေပြည့်တော့ကြောက်ကြမှာပဲခုနလှုပ်ထားတဲ့အကုသိုလ်တွေကများနေတော့ဟိုမလူလဲလူလဲအကုသိုလ်တွေတော့ထိမိမှာမဟုတ်ဘူးဆိုပြီးတော့ပေါ့လေထုပါဘူးဆိုပြီးတော့အဲ့ဒါမလားအပေကိုလွတ်လွတ်လပ်လပ်သွားမယ်ဆိုတဲ့ပုဂ္ဂိုလ်တွေတော့မရှိပါဘူးတန်တရားပဲမြင်ရတယ်တန်တရားပဲမြင်လို့ရှိရင်ဒါဘိက္ခုပဲ တန်တရားပြည့်တွေတော့ရှုမြင်ရှုမြင်ပြီကြောက်ကြရတယ်ပဲလို့ရှုမြင်ပြီရှုမြင်ရုံနဲ့တန်တရားပြည့်ကလွတ်သလားမလွတ်နိုင်သေးပါဘူး။ဘာဖြစ်လို့လဲဆိုတော့ယုံနာတရားတွေဆက်သက်ပြီးတော့ဖြစ်နေတာဟာကိလေသာတွေပဲ။အားလုံးတော့တန်တရားဝသိရဲ့ဖြစ်တဲ့များဟာကိလေသာအရင်ခံရဲဆိုအရင်ခံရှိတယ်ဆိုတာဘုဒ္ဓနည်းလည်းပြောသွားပါတယ်။ ဒီတော့တန်တရားဝဆင်းရဲအရင်ကဖြစ်တဲ့ကိလေသာရှိနေသေးတဲ့၍တန်တရားဝဆင်းရဲတော့ကျုံ့မှာပဲဒီတော့ဒီဝဆင်းရဲတွေအထူးအဖြင့်အပယ်ဆင်းရဲတွေမကြုံခြင်းရင်ဒီကိလေသာတွေကိုဖြည့်ဆည်းပေးဖို့ပဲအဲ့ဒါလိုဖြည့်ဆည်းရမှာဖြည့်ဆည်းကြောင်းလက်နဲ့ကောင်း၃မျိုးရှိတယ်ဒီလလက်နဲ့က၃မျိုးသမာဓိလက်နဲ့က၃မျိုးနဲ့ပညာလက်နဲ့က၃မျိုး ဒီလိုလက်နဲ့ဆိုတာကတော့မလုပ်ကောင်းပြောကောင်းနဲ့မတရားတဲ့အမှုတွေကပေါ့လေရှောင်ကျင်တဲ့အလေးသာနာညတာသိထားပြီးတော့ပေါ့လေမတရားတဲ့အမှုတွေကရှောင်ကျင်တဲ့အလေးလေးရှိလို့ရှိရင်အကျမ်းအကျမ်းတန်းဆုံးပေါ့လေလွန်လွန်ကျွတ်ကျွတ်စောစောကားကားကိလေသာတွေဒါပယ်ဆက်လိုက်တာပဲဒီကုလိုယောဂီဖြစ်ခံယူပြီးတော့ရသော်ပြားအလိုတော်ကြဘုန်းကြီးတို့အနန္တကြီးစဉ်ဆရာတော်ဘုရားကြီးဩဝါဒအတိုင်းပေါ့လေ အစင်းမြင့်တဲ့သတိပဋ္ဌာန်ဘာဝနာတရားတွေအထုကိုယ်တဲ့စိုက်လင်ကင်းပေါ်တဲ့အာယုနဲ့ကြိုက်အောင်လို့တတိအကြောင်းညာစိုက်ပြီးစိုက်ပြီးတော့ဆွေးမြဲစွာရှုမိပြီးတော့ရှုအောင်မှစိတ်ကလေးတွေစိုက်ကြတယ်ဒီခိုက်တာမှာစိတ်ထဲဖြစ်နေတဲ့စုပွက်တောင်းကြတဲ့ပြိခန္ဓာကိလေသာတွေဒါပယ်ဖြတ်နေတာပဲတစ်ချက်မှမမြင်တစ်ချက်စာပယ်ဖြတ်လိုက်တာပဲနှစ်ချက်မှမမြင်နှစ်ချက်စာပယ်ဖြတ်လိုက်တာပဲဓမ္မနိမနေလို့ရှိဓမ္မနိစာပဲပယ်ဖြတ်နေတာပဲတဏှာိမရင်တဏှာိစာပယ်ဖြတ်နေတာပဲ ဟောဒီရမှာအသိဉာဏ်လေးတွေဖြစ်လာတယ်ယုံနာပိုင်းခြားသိရင်ပုဂ္ဂိုလ်တ attva အစွဲကျွတ်ပြီးတော့တခါမျိုးပြတ်သွားတယ်ကြောင်းကျိုးသိလို့ရှိရင်ယုံမတန်တရားမျိုးတွေပြတ်သွားတယ်အခြားအခြားအကြောင်းပဲဖြစ်တယ်ဆိုတဲ့အယူဝါဒဆိုသာဝရဘုရားကဖန်ဆင်းလို့ဖြစ်တယ်ဆိုတဲ့အယူဝါဒဆိုအဲ့ဒါတွေလည်းပဲကင်းပြတ်သွားတယ်ဒီနည်းနဲ့ပဲဆက်ပြီးတော့ကြိုးစားအားထုတ်နေလို့ရှိရင်ကြောင်းကျိုးတဲ့ယုံနာတရားတွေရဲ့အမြဲပုံဆင်းရဲပုံသဘောတိုက်မှုဖြစ်ပုံလေးတွေဥပဒနာညာလေးတွေအသိစိတ်ဖြစ်သွားမယ်။ အဲဒီကကြလို့ရှိရင်မြဲတယ်ကောင်းစားချမ်းသာတယ်ဘာလို့ဆိုကိုယ်လူတိုင်းဖြစ်တာပဲဆိုအစွဲတွေပေါ်ပြီဝိပဿနာဉာဏ်ကြီးဖြစ်ပွားသလောက်ရင့်ကျက်သလောက်အစွဲလေးတွေတစ်ကျုပ်ပြီးတော့အချိန်ပိုင်းအချိန်ပိုင်းလေးတွေပေါ်ပြီငြိမ်းချမ်းရေးတွေရသွားမယ်အနုစာကိလေသာတွေပြက်ပြက်ပြက်ပြက်သွားမယ်ဒါကိလေသာတွေကိုပယ်ဖြတ်နေတာပဲအဲနောက်ဆုံးပါရမီကြီးတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်အခုကာလတော့ပါရမီကြီးတဲ့ပုဂ္ဂိုလ်တွေများပါလိမ့်နော် သစ္စာဝနာအာထုတ်လပိုင်းအထိအာထုတ်အာထုတ်လို့ရှိရင်ဥပဒနာဉာဏ်ရင်းကျက်ပြည့်စုံပြီးတော့ဖြစ်ဖြစ်မစအငိမ့်တဆိုတာပေါ့လေအေးရမင်းကဘုရားနဲ့မျက်မှောက်ပြုတဲ့အထိဖြစ်သွားမှာဒီခါကျလို့ရှိရင်အပင်နဲ့စက်တဲ့ကိရိတာတွေကိုပြန်လာမရှိအပြတ်ရှင်းပလိုက်တယ်အဲ့လိုပြက်ချင်းတဲ့အပိုင်းရောက်သွားပြီဆိုလို့ရှိရင်အပယ်ပင်းနဲ့စပ်လို့မကြောက်တော့ဘူးဒီတရားတွေမရခင်ကဆိုလို့ရှိရင်အပယ်ပင်းကြောက်တယ် နောက်အားထုတ်လို့ပြည့်စုံသွားပြီဆိုလို့ရှိရင်အပေပြည့်မကြောက်တော့ဘူးတတ္တိရှိသွားပြီဘဝမှာကံကြေကောင်းလေးရသွားပြီဘာဖြစ်လို့လဲအပေနဲ့တတ်တဲ့ဆင်းရဲတွေတည်တတ်နိုင်တဲ့အခြေခံလောကီသီလသမารီပညာကျင့်တရားတွေပြည့်စုံသွားအားထုတ်လို့လောကုတ္တရာအဆင့်သီလသမารီပညာကျင့်တရားတွေရရှိသွားလို့ပဲအဲ့ဒါတွေကတခါတည်းအပြတ်ရှင်းပလိုက်တာဒီတော့ရှေ့ပိုင်း သီလသမာဓိပညာပေါ့လေလောကီတရားတွေကလည်းပဲသူ့အတိုင်းတန်နဲ့သူ့ပေါ့လေအချိန်လိုက်အချိန်လိုက်လေးပြည့်ရှင်းတယ်လောကုတ္တရာသီလသမာဓိပညာတရားကတော့အချိန်ပြည့်ပြန်လမ်းမရှိအပြည့်ရှင်းပလိုက်ပါဟောက်ခွက်ဖြစ်စီပလိုက်ပါအဲ့ဒါလိုအနေမျိုးရောက်တဲ့အဖြစ်အထုပ်ပါမှာတန်တရားဘေးကိုမြင်ရကျုပ်နှက်ပါတယ်ဒါကြောင့် ကိလေသာဘိန္ဒတိတိဝဘိက္ခုလို့ဒီလိုဆိုပြန်တယ်ဝါတလိကိလေသာသီလသမာဓိပညာအကျင့်တရားကိုအချိုးတကျမကျင့်လို့ရှိရင်ဖြစ်ခွင့်ရှိနေတဲ့အကြအလာလူကိလေသာအမျိုးမျိုးတွေကိုဘိန္ဒတိတိသီလသမာဓိပညာအကျင့်တရားကိုလက်တွေ့ကြကြပြေဝစွာကျင့်သုံးခြင်းအပြင်ဖောက်ခွဲဖြစ်စည်းတတ်သောကြောင့်ဒိက္ခုဒိက္ခုနီ ဘိက္ခုကိလေသာကိုဖောက်ခွဲဖြစ်စီဘူးတဲ့ဒီမှာအတိပ္ပယ်တစ်ခုထွက်လာတယ်ဘိက္ခုတန်တရားဘေးကိုရှုသူဘိက္ခုကိရိတာကိုဖောက်ခွဲဖြစ်စီသူနာအခုခွန်ကြီးတို့လိုကြောင့်ဖြစ်တဲ့ပုဂ္ဂိုလ်များဟာရဟန်းတော်များလို့ခိုင်ရင်သွန်းတဲ့သမုတ်ဆက်ပြပြီးတော့ခိုင်ရင်သွန်းတဲ့ဝတ်ဝတ်မထားပြီနဲ့လို့ သဘောအရကတော့ဘိက္ခုစီရဝင်နေပါဘိက္ခုစီရဝင်ဆိုလို့တွေးတော့ကြည့်မသွားနဲ့ပေါ့လေကျေတော့တရားကိုနိယာမလုပ်လိုက်လို့ရှိရင်တန်တရားပဲပြောတော့တွေး၍မြစ်သေးကိလေပယ်ချက်လေခေါ်လေဘိက္ခုကြီးလို့ဒီလိုသတ်မှတ်ရမှာပါပဲတန်တရားပဲပြောထောက်တွေး၍ဆိုတာ သံသာရိပယံဧကတိတိကိုပြောတာပါ။နိသိကိလေပယ်ချက်လေဆိုတာကကိလေသာဘိန္ဒတိတိကိုပြောတာပါ။နိသိကိလေပယ်ချက်လေတဲ့ခေါ်လေဒိက္ခုဒီတဲ့ဒိက္ခုလို့ခေါ်ပါတဲ့။ဒီတော့ဒီစကားကိုကြောင်းမြန်လုပ်ကြည့်ပေါ့။သံတရားပြီးလည်းပဲမရှိဘူး။အပယ်လည်းမကြောက်ဘူး။အဲခုနမတော်တာတွေလှုပ်ထားတော့ မထူပါဘူးလေတောင်းတောင်းကုသိုလ်နဲ့တော့ထင်မိမှာမဟုတ်ပါဘူးအပေပဲလွတ်လွတ်လပ်သွားမယ်ဆိုလို့ရှိရင်တော့ဒါတန်တရားပြီးအဲမရှိဘူးပေါ့တန်တရားပြီးမရှိဘူးဆိုလို့ရှိရင်တော့အဲ့ဒီတန်တရားချင်းရဲ့အရင်ရဲ့ဖြစ်တဲ့ကိလေသာတွေကိုထိတိရောက်ရောက်ပယ်တတ်နိုင်တဲ့ဥလသမာဓိပညာအကျင့်တရားကိုလည်းရှင်းမိမှာမဟုတ်ဘူးမရှင်းမိလို့ရှိရင်လည်းကိလေသာတွေကဒီတိုင်းဒီတိုင်းနေမှာပဲဒါပဲအဲ့ဒါလို့ဆိုလို့ရှိရင်လည်းဒုတိယနေရ စိတ်ခုစင်းရင်ဝင်မဟုတ်ပြန်ဘူးပြီးတော့ဘုန်းကြီးတို့ပရိသတ်ရှင်ရဟန်းနေတော့ထားလိုက်ပါလေလူ့ကြောင့်ပရိသတ်မြို့သားမြို့သမီးယောဂီသူတော်ရှင်နေပါလေရှင်ရဟန်းများလို့ဆိုင်ရွှဲ့နဲ့ဝတ်ထားတာမဟုတ်ပြီမယ်လို့သဘောကတော့ဘိက္ခုစီရင်ဖြစ်နေပြီဆိုတာပေါ့လေကောင်းကောင်းသဘောပေါက်နားလည်ထားဖို့ပါပဲကဲအဲ့ဒါလေးသိကြကြစို့ သံတရားပေရောထောက်တွေး၍မြစ်သေးခိလေပယ်ချက်လေခေါ်လေဘိက္ခုတိသံတရားပေရောထောက်တွေး၍မြစ်သေးခိလေပယ်ချက်လေ ခေါ်လေဘိက္ခုတိသန္တရာပေရောထောက်တွေး၍မြစ်သေးကိလေပယ်ချက်နေခေါ်လေဘိက္ခုတိတော့သို့ Thank you. လက်တွေ့ကျင့်သုံးနေရတဲ့တတိပဋ္ဌာန်ပါဠိတော်နီးပေါ့အဲဒီတတိပဋ္ဌာန်ပါဠိတော်ကိုဖွင့်ဆိုတဲ့အထကရာမှာဆိုရင်ပို့လို့တောင်မှရှင်းတယ်အဲ့ဒါမှမိတ်ဆိုထားတာကတော့ပฏิပန္နကောဤဒေဝဝဟောတုမနုဿောဝဘိက္ခုတိတံချံကိစ္စတိယေဝဒီလိုဆိုထားတယ်အခုလိုတတိပဋ္ဌာန်နီလန်ကြကြကျွမှတ်နေတဲ့ပုဂ္ဂိုလ်ဟာ နတ်ပဲဖြစ်ဖြစ်လူသားပဲဖြစ်ဖြစ်ဘိက္ခုစေရဝင်တာကြီးပါပဲတဲ့အဲ့ဒီစကားအရဆိုလို့ရှိရင်ဘုန်းကြီးတို့အမျိုးသားမျိုးသမီးယောဂီသူတော်စင်တွေဟာပါပြီးတော့တော့မှအတက်ခွေရရှိပါတယ်ဟွန်းဘိက္ခုစေရဝင်နေပါအဲ့ဒါကိုညင်ကြော်ပြီးတော့မြတ်စွာဘုရားကဘိက္ခုဘိက္ခုတို့ဣဒဘိက္ခုဣတာရဏတော်ကယဟန်ကြီး ဝါဤသာသနာတော်ကဘိက္ခုအမိကံယောဂီပုဂ္ဂိုလ်ဤဘာပဲဖြစ်ဖြစ်လူကြောင့်မြို့သားမြို့သမီးပဲဖြစ်ဖြစ် ရှင်ပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်ဒီတိပ္ပဒါအကျဉ်းလားခြင်းကိုချောင်းမြောင်မမကြီးလိုက်နေပြီဆိုလို့ရှိရင်တော့ဒိက္ခုစီရင်ဝင်တယ်မလိုက်သေးဘူးမယ်လို့လိုက်ထုတ်လိုက်ဖို့ရန်အတွက်ပေါ့လေရည်ညှော်ချက်နဲ့မိသားရောက်လာပြီဆိုလို့ရှိရင်ဒိက္ခုလောင်းမယ်ယောဂီလောင်းမယ် စိတ်ကောင်းတာအဲ့ဒီယောဂီလောင်ပုဂ္ဂိုလ်ဟာတဲ့သို့မဟုတ်ယောဂီဖြစ်နေတဲ့ပုဂ္ဂိုလ်ဟာတဲ့တောရသို့ချင်းကဒီဖြစ်စေသိပင်အောင်သို့ချင်းကဒီဖြစ်စေစိတ်ငြိမ်ရာအရသို့ချင်းကချင်းကလျက်ဖြစ်စေဒီလိုဆင်ញင်တယ်နာခောပနာဇီဝရဟေတုအက္ခရသမအနက္ခရိယံပပ္ပစီတောနပိဏပတဟေတုနတိနာတနာဟေတုနဣတိဘဝဘောဟေတုအက္ခရသမအနက္ခရိယံပပ္ပစီတော ငါဟာမိမိဟာသင်ကအဝတ်ဟူသောအကြောင်းကြောင့်ဆွမ်းရည်ကြောင့်နေရထိုင်ရည်ကြောင့်လူပေါင်းလောကကယဟန်ပေါင်းအဲဒီဒီပေါင်းရောက်လာတာမဟုတ်ပါဘူးတဲ့အိမ်ကနေပြီးတော့ကမ္မထမ်းကြောင်းပေါ်ရောက်လာတာမဟုတ်ပါဘူးဒါသိရင်လားပထမဆုံးသိရင်ပါလေ ပြီးတော့လည်းပဲသွန်သင်္ကန်းကြောင်းထူသောအရေးနဲ့ပတ်သက်ပြီးတော့ဒါကြီးချိန်ကြမလားဒါကြီးပြည့်စုံလားမလားပြီးတော့ဘဝဘဝဘဝအရေးနဲ့ပေါ့လေဘဝကြည့်ငယ်ဆိုတဲ့အရေးနဲ့ဘဝကောင်းရရှိရေးအတွက်အဲ့ဒီဘဝမှာလည်းပဲတိုးတက်ကြီးပွားရေးအတွက်ဒီလိုအရေးနဲ့အဲလူကိစ္စလူမှုကိစ္စအဝဝတွေကိုပယ်စွန့်ပြီးတော့ ကြောက်ရောက်လာတာသင်္ကန်းကြောက်ရောက်လာရောက်လာသူမဟုတ်ပါဘူးတဲ့ပထမဆုံးဒီမှာပပ္ပတိတော်ကိုဘုန်းကြီးကရိုးရိုးပဲပြန်လာတဲ့ဓမ္မလူကိစ္စအဝဝကိုစွန့်လွန်ပြီးတော့သင်္ကန်းကြောက်ရောက်လာသူဆိုတာပေါ့ရိုးရိုးပဲပြန်လာရှင်ရဟန်းများကတော့သူပြောကြမရှိဘူးပေါ့လူအကြောင်းများကလည်းပဲခုနသိက္ခုအမိခံဖြစ်နေတယ်ဆိုလို့ရှိရင်သိက္ခုအမိခံနိုင်မှတော့ပပ္ပတိတာလည်းပဲဖြစ်ပြီပေါ့ ပပဇိတပပဇိတဆိုတာလူမှုကိစ္စအဝဝတွေကိုပယ်စွန့်ပြီးတော့သင်္ကန်းကြောင်းရောက်လာသူလို့ဒီလိုအိဗယ်ရတယ်လူမှုကိစ္စတွေဆိုတာကဟိုနေ့ကဘုန်းကြီးပြောခဲ့ပါပြီလူငယ်လည်းပဲလူငယ်အလိုက်ပေါ့လေမိသားစုနဲ့အတူတကွနေရတာအပေါင်းအဖော်တွေနဲ့ဆော်ကစားနေရတာလွတ်လွတ်လပ်လပ်စားလိုက်တောက်လိုက်ပေါ့လွတ်လပ်နေရတာဒါလည်းပဲသူတို့ကလေးတွေအလိုက်လူမှုကိစ္စပဲ လူကြီးတွေကစီးပွားရေးကိစ္စတွေအိမ်တော်ရေးကိစ္စတွေကာမဂုဏ်ကိစ္စတွေအခြားအခြားလူမှုကိစ္စတွေဒါတွေဆုံးခဲ့ရတာဒါတွေဆုံးခဲ့ပြီးဆုံးလိုက်တယ်ဆိုလို့ရှိရင်လူမှုချမ်းသာတွေဆုံးရှုံးသွားပြီဒီဟာတွေဆုံးလွတ်ထားတယ်ဆိုလို့ရှိရင်လူမှုချမ်းသာတွေဆုံးရှုံးတော့မယ်ဆိုတာလည်းသူတို့နားလည်တယ်ဒါပေမဲ့ဆုံးရှုံးနေတာမှကြောက်တာနဲ့မလို့ချုပ်ပုဂ္ဂိုလ်ရလည်းပဲသင်္ကန်းကြောင့်ကမ္မထမ်းကြောင့်မကတ်နိုင်ကြဘူး။ဟွန်းလောလောဆယ်ပြဿနာလေး မပြေမလဲဖြစ်မှာကိုသူတို့သိသူတို့စိုးရင်ကြတယ်ဒီလိုခါကြီးရဲ့ကြီးကြီးတော်မှသူတို့မတတ်နိုင်ကြပါဘူးတော်တော်တနာစရာကောင်းတယ်အဲ့တော့ခုယောဂီကသူကိုယ်တိုင်စဉ်းစားတယ်မိမိဟာအဝတ်အတွက်အစာအသောက်အတွက်နေရာထိုင်ခင်းအတွက်အဲ့ဒီအစာအသောက်အဝတ်ဆုပ်ယုပ်တိုးတက်ရေးအတွက်ငဲ့ပြီးတော့အိမ်ကနေပြီးတော့ကြောင်သင်္ကန်းကြောင်ပေါ်လို့ သင်္ကန်းကြောင်းကိုကတ်ရောက်သူမဟုတ်ဘူးသူကိုယ့်ဘဝကိုတွက်ကြည့်ပေါ့သူတင်ညာယောဂီအနေနဲ့ပဲဖြစ်ဖြစ်ရပိုင်းယောဂီအနေနဲ့ပဲဖြစ်ဖြစ်ပေါ့လေလာပိုင်းယောဂီအနေနဲ့ပဲဖြစ်ဖြစ်ပေါ့လေအခုရိတ်တာခေါ်တဲ့သင်္ကန်းကြောင့်ကမ္မထမ်းကြောင့်ရောက်လာကြတယ်ပါကြီးလေအဝတ်အစားတွေဆန်းဆန်းကြေကြေရဖို့လားအစားတော့ကောင်းမွန်နေစားတော့ဖို့လား ပြောတော့ပြောကြတယ်ဣဒ္ဓတော့အသာတော့ပြောပေါ်တယ်နေရာတိုင်းကြီးကလည်းပဲအာတိုက်ကြီးတွေမှာဆိတ်နေတာပဲလေကောင်းလိုက်တာလေဒီမှာတချို့ကတော့သာဆောင်ဆက်တာတွေရဲ့ဒီမှာအစာကောင်းနေအနေကောင်းနေဒီလိုကိုသို့တော့အစာကောင်းအနေကောင်းသလောက်အလုပ်ကောင်းဖို့လည်းတိတ်အရေးကြီးတယ်အဲ့ဒီအရေးကြောင့်လာတာမဟုတ်ဘူးဆိုတာပေါ့လေဒီပြင်ခြားခြား ကိုယ်ရေးကိုယ်တာကိစ္စဒီအရေးတွေကြောင့်လည်းပဲလာတာမဟုတ်ဘူး။ဘာလဲလာတာကသင်္ကန်းကြောင်းကတ်ရောက်တယ်ဆိုရင်ဘာလဲဒီသင်္ကန်းကြောင်းကဘာလို့တဲ့သင်္ကန်းကြောင်းလဲ။အတ္တမအတ္တမဆိုတာဗမာလိုပြန်တော့သင်္ကန်းကြောင်းလို့ဒီလိုပြန်လိုက်ပါတယ်။သင်္ကန်းကြောင်းဆိုလို့ရှိရင်ဘုန်းကြီးကြောင်းမှလည်းသင်္ကန်းကြောင်းကြီးဒီလိုတွေ့ထားလို့မရဘူး။သင်္ကန်းကြောင်းဆိုတဲ့အတိပ္ပယ်ကအဲ လောဘဒေါသမောဟကိလေသာတွေကလူပုံလောကမှာလူထဲမှာဆိုရင်မိတွေလောင်တယ်လို့တဟုံးတောက်လောင်နေရအဲ့ဒီလောဘဒေါသမောဟအပူတွေကိုလူမှုကိစ္စတန်းလန်းနေငြိမ့်တတ်လို့မလွယ်ဘူးအဲ့ဒီအပူတွေကိုငြိမ့်တတ်ရာဌာနပြင်းပြထန်တာငြိမ့်တတ်ရာဌာနရောက်ရတယ်သူရိတ်တာတွေဆိုလို့ရှိရင်ကိလေသာပူတွေငြိမ့်တတ်ရာဌာနပေါ့ အဲ့လိုကိလေသာတွေကိုအပြင်းထန်ညိတ်တရားဌာနကိုပါဠိလိုအတ္တမလို့ခေါ်တယ်။ပမာလိုကတော့သင်္ကန်းကြောင်ကမ္မထမ်းကြောင်လို့လွယ်လွယ်ပဲဒီလိုမှတ်ပါတယ်။အခုလောဘဒေါသမောဟဆိုင်တဲ့ကိလေသာအကျမ်းလာလို့ကိလေသာတွေကိုညိတ်တရားဌာနရိတ်တာတွေရောက်နေကြတယ်။ညိတ်တရားဌာနရောက်ပြီးတော့ဒီဟာတွေကိုအချို့တကြတိလကိုမကျိုးမပေါ်မပြောင်းမကြရအောင် ထိမ့်သိမ့်တောက်တောက်ခြင်းအားဖြင့်မငြိမ့်တတ်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီကစပြီးတော့ချော်သွားပြီတီလာတော့လုံလဲတယ်ဒါပေမဲ့လို့အခုလိုသတိပဋ္ဌာန်ဘာဝနာတရားကြီးမှတ်ရမှာမျိုးတော့ပြင့်နေလို့ရှိရင်လည်းပဲစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေမငြိမ့်တတ်နိုင်ဘူးဒီကမှတစ်ဆင့်ဆက်ပြီးတော့တိညာလေးဖြစ်ထွန်းအောင်လို့ ရှုမှတ်ခြင်းအပြင်မြို့ကိလေသာတွေပယ်တတ်နိုင်ဖို့ရမဆက်နိုင်ဘူးဆိုလို့ရှိရင်လည်းပဲမြို့ကိလေသာတွေမသိဘူး။ဒါပဲ။ပြီးတော့လူပေါင်းလောကကနေပြီးတော့အခုလူသာသနာ့ရိပ်တာပေါ့လေ။လူမှုကိစ္စတွေစွန့်လွတ်ပြီးတော့ရောက်နေပြီဆိုလို့ရှိရင်လူကိစ္စတွေကိုဆွံ့လို့ရခြင်းကြောင့်ဆုံးရှုံးနစ်နာသွားတဲ့လူချမ်းသာနေရာမှာအထူးအားဖြင့်ကာမဂုဏ်ချမ်းသာနေရာမှာ ကိုယ်ကအချိုးတကျသီလသမာဓိပညာအကျင့်တရားတွေကိုကျင့်သုံးခြင်းအပြင်ရရှိနိုင်တဲ့ကိုယ်မူရာကောင်းနှုတ်မူရာကောင်းစိတ်နဲ့စိတ်ထားလေးအသိဉာဏ်လေးတွေပေါ်ထွက်ပြီးတော့မြင့်မြတ်တဲ့ကိုယ်နှုတ်စိတ်ထားအပြုအမူလေးတွေတွေ့ရတယ်ကျေနပ်တဲ့ချမ်းသာမျိုးဒီချမ်းသာမျိုးရသွားမှာဒါမှသာလူမှုချမ်းသာကိုဆုံးရှုံးနစ်နေရနစ်နာရကျူနတ်တယ်ဆိုတာကိုဒီကောင်းကောင်းနားလည်နိုင်ပါတယ်။ ပြီးတော့အဲ့ဒီအခြေအနေကိုမျှော်မှန်းပြီးတော့လာတဲ့ပုဂ္ဂိုလ်တွေကကောနာဝူရေးအတွက်စားတောက်ရေးအတွက်နေထိုင်ရေးအတွက်အဲ့ဒီဝတ်အစအတော့ဒီနေ့ကောင်းတယ်ဒီနေ့မကောင်းဘူးအာဒီနေ့ကတော့ခြားလိုက်တာချက်ထားတဲ့ဟင်းတွေကလည်းဘယ်လိုပဲစသည်ပေါ့လေပြောကြတယ်အဲ့ဒီအရေးတွေကြောင့်လာတာမဟုတ်ဘူးဆိုတာပေါ့လေကိုယ့်ဘဝကိုမြင်ဖို့အရေးကြီးပါတယ်နှုတ်ပဲအရေးနဲ့လာတာတော့ ုန်းကြီးလိုက်ပြီးတော့လေ့လာကြည့်တယ်။သိဉာဏ်ယောဂီအနေနဲ့ပေါ့။ကုဏစုစု၊ဒီနာစုစုပေါ့လေ။တချို့နေရာတွေဆိုလို့ရှိရင်တော့လောကီစကားနဲ့ကလေးပြောပြောရလို့ရှိရင်လေပန်းနေတာပါ။ဟိုလက်လက်ဒီလက်လက်ပေါ့လေဟိုကြော့ကြော့ဒီကြော့ကြော့ဒါလေးတွေရှိနေတယ်။ဘုန်းကြီးကတော့ဖြေပါတယ်။အော်သူတို့ကတော့တရားနဲ့မရင်းနှီးရှာသေးလို့တရားအကြောင်းကောင်းကောင်းမသိသေးလို့ဒီလိုဖြစ်ရတာပဲဆိုတာဒီလိုတော့တွေ့ကြည့် ဒါပေမဲ့ဒီမျက်နှာမျိုးတွေဒီပုံမျိုးတွေခဏခဏမြင်နေတော့ဒီလိုတော့ဟုတ်တယ်မင်းလူရဲ့လို့တက်တယ်ဒီတော့ကိလေသာတွေကိုအပြင်းထန်ငြိမ့်သက်ရာဌာနရောက်ပြီထိတ်ဆိုရင်ကိုယ့်ဘဝကိုအလေးပဲရှိအောင်လုပ်ဖို့လိုပါတယ်လေးလေးနဲ့နဲ့စဉ်ရင်သုံးတတ်ဖို့လည်းလိုတယ် ။အော်လေးလေးနဲ့ဆင်းသုံးသပ်ပုံကတော့အပိစာခေါ်မိဩတိငဇတိယဇရာယမရဏိနတောကိပရိဒေဝိဒုက္ခိဒေါမနတိဥပယတိဟိ။ဒုက္ခတိန်တော်ဒုက္ခပရိတော်တဲ့။ဒါသိလေးနဲ့ခုနကတန်ရာပြည့်ရှင်းရှင်းလိုပါပဲ။တကယ်ရှင်းစစ်တော့မိမိဟာဘဝတည်ဖြစ်သက်ဝင်အစွမ်းမှုခံရတယ်။ဦးချင်း ကိုဒုက္ခဖြစ်အစွမ်းမှုခံရတယ်အစွမ်းမှုနှိစ္စခံရတယ်နောက်ဆုံးသိမယ်ဒီကြီးဒုက္ခဖြင့်လောကုနှိစ္စခံရတယ်အကြောင်းအားလျော်စွာမိသားစုတွေကတူပျက်စီးလို့ဇီဝရေးပျက်စီးလို့ယာတုဌာနန္တရကြလို့စသည်ပေါ့လေကုဆွေးမှုတွေပေါ့လေသောကတွေသောကတွေဖြင့်စိတ်ဝင်သွားမှုခံရတယ်တတ္တငြိကျွေးမှုတွေနဲ့သွားမှုခံရတယ် ကိုယ်ဆင်းရဲကိုယ်ဆင်းရဲတဲ့ပြင်လွှမ်းမှုခံနေရတယ်စိတ်ဆင်းရဲအမျိုးမျိုးတဲ့ပြင်လွှမ်းမှုခံနေရတယ်စိတ်ထဲမှာကြည်ပြီးတော့ပူပါပြီးတော့လွှမ်းမှုခံနေရတယ်မိမိဟာဆင်းရဲအမျိုးမျိုးအဖုံဖုံတို့ရဲ့တက်ဝင်အလွှမ်းမှုခံနေရတယ်ဆင်းရဲအမျိုးမျိုးအဖုံဖုံတို့ရဲ့အနှိမ့်တဲ့အညင်ပါခံနေရတယ်ခံနေရပါလားဆိုတာပေါ့လေအဲ့ဒါတွေသင်ယူမှုအရေးကြီးတယ် ခုနဇာတိပိသရာပိမရဏပိတောကပိပရိဒေဝပိဒုက္ခဒေါမနတာပိဥပယတာပိပေါ့လေဒုက္ခအမျိုးမျိုးတို့ရဲ့အလွှမ်းမှုအနှိမ့်ဆက်ခံနေရတယ်ဆိုတာပေါ့လေအဲ့ဒါကြီးသင်ခြင်းမျိုးအရေးကြီးတယ်တတ္တဝါတွေဟာဆိုလို့ရှိရင်ဒုက္ခတွေရင်ဆိုင်နေရတာသူရောကိုယ်ပါဘူးမှမတက်တာဘူးဥယျောတော်လောကတန်တိဝါတော်လောကတန်တိဝါတော်သူရောကိုယ်ပါတတ္တဝါပေါင်းပြီးဥယျောတော် ဆင်းရဲအမျိုးမျိုးတွေခံဖို့ရအတွက်ခြေတန်းစိတ်မျက်နှာထွက်တယ်လို့စိတ်ထွက်နေရသည်အိုကံထွက်နေရတယ်အနာကံထွက်နေရတယ်အသေးကံထွက်နေရတယ်ဒုက္ခတွေနဲ့ကြုံတွေ့ဝင်ရထွက်နေရတယ်ဒီကြားထဲမှာတန်တန်ငိုကြွေးမှုကိုရှိတော့ကိုဆင်းရဲစိတ်ရှိတော့စိတ်ဆင်းရဲစိတ်ရှိတော့ဆွေးနွေးဆွေးနေတာပေါ့လေအဲဒီဆင်းရဲတွေဒီဆင်းရဲတွေရင်ဆိုင်ဖို့ရာအတွက်စိတ်ထွက်နေရတာ အသေးကံတတဆိုတာမျိုးလို့ပြောတယ်အနာကံတတအသေးကံတတခုနဘေးဒုက္ခကြီးခံဖို့ရအတွက်ပေါ့လေရင်ဆိုင်နေရတာတွေးကြည့်မယ်ဆိုလို့ရှိရင်မတက်မတာပါပဲစိတ်တံဝကရเสียကောင်းလားဒီတော့ဘယ်ကစခဲ့လဲဆိုလို့ရှိရင်ခုနဇာတိအစခဲ့တာပဲဒီဇာတိကဘယ်ရလာသလဲဘဝဇာတိဆိုတာမိဝမ်းတို့မှာပဋိသေတိကြီးတဲ့အချိန်ကစပြီးတော့ဇာတိကဘယ်ရရခဲ့သလဲဇာတိက အဲ့ဒီဘဝတိတ်ကိုဖြစ်စေနိုင်တဲ့ကံရှိနေတယ်အခုလူဘဝဆိုတော့ဖြစ်စေတော့ဘဝဘဝတွေကပေါ့လေကုသိုလ်ကံပြုခဲ့တယ်အဲ့ဒီကုသိုလ်ကံကယခုဘဝဇာတိဘဝတိတ်ကိုဖြစ်အောင်လုပ်ပေးလိုက်တယ်ဇာတိနိမိတ်တအဲကာမဘဝတကတုပစိတ္တတာတဲ့ဘဝဇာတိဖြစ်ခြင်းရဲ့အကြောင်း ကာမဘဝအမျိုးမျိုးကိုပေါ့လေရှိဘူးခဲ့တဲ့အတွက်ယခုဘဝဇာတိကဇာတိတက်ရောက်အလွှမ်းမှုခံရသည်အမိမိဟာဇာတိဖြစ်တော်သရမရဏစသည်နေမလားမြေကြီးတွေကမှုလေးပေါက်လာပြီဆိုရဲ့အဲ့ဒီကိုယ့်ရဲ့ဥထိပ်မှာမြေကြီးလေးတွေအတင့်တင့်ပါလာတဲ့တချို့လည်းပဲတော်တော်များများပါလာတဲ့အဲ့ဒီမြေကြီးကို ဘယ်ပုဂ္ဂိုလ်ကမှသမင်္ဂလာတင်ပေးလိုက်တာမဟုတ်ဘူးမှုကိုယ်တိုင်ကကိုယ်ပဲမြေကြီးတွေကတိုးပြီးတော့ထွက်လာတာဖြစ်တော့အဲ့ဒီမြေကြီးကိုယ်ပဲရွက်ပိုးပြီးတော့ထွက်လာတာဒါလိုပဲဇတိရဲ့အကြောင်းဖြစ်တဲ့ကံပြုထားတော့အဲ့ဒီကံကယခုဘဝတည်းခက်ထိုးချလိုက်ဘဝဇတိရဘဝဇတိရလိုက်တာနဲ့ပဲဒီထဲမှာဥဒတ္တတနာတ္တတသေတ္တ စိုးရင်ကိုစိုးရင်ကိုကြွတတ်တဲ့တတ်တယ်ကိုချမ်းအဲကိုကိုဆင်းရဲစိတ်ဆင်းရဲပေါ့လေတိတ်ပြီးတော့ဆွေးရဆွေးရဆွေးနေတဲ့ဓာတ်အပြည့်တစ်ခါတည်းပါလာတာထည့်ပေးလိုက်တာဘယ်သူမှရှောင်လို့မရဘူးအဲ့ဒါတွေပါလာအဲ့ဒီတရားစိုးတွေရဲ့အသက်ဝင်အကျွမ်းမိုးခံရရသည်တဲ့ဒါသင်္ကေတပုံလေးတွေပေါ့ သိကောင်းတဲ့ဆင်ញင်ပုံလေးရခုနကဟိုတန်တာရိတရားဧကတိတိဘိက္ခုဆိုတဲ့အတိုင်းကိုဆင်ញင်ပုံလေးရပြီးတော့ခွန်ကြီးတို့တည်းဟာရှိရှိသောဘုရားကအခုလိုဘုရားဇာတိဖြစ်စီနိုင်တဲ့ကုသိုလ်ကံကြောင့်ဇာတိရတယ်။မူခြင်းမနဲ့အိုးနေတယ်မနာခြင်းမနဲ့နားနေတယ်မသိခြင်းမနဲ့သိရမယ်။ကျုံနေရပြီကျုံနေရပြီဒါတွေอืมဩတိငောဆိုတာတက်ဝင်ခံနေရသွားမှုခံနေရတာ။ ဒုက္ခတိန်တော့အကောင်းမှုခံရတယ်ဆိုတာကောင်းနေတဲ့ဆံမှုအကောင်းမှုခံရတော့ဒုက္ခတိန်တော့ဒုက္ခချင်းအစွမ်းမှုဖြစ်စီခံရတာဒုက္ခပရိတော့ဒုက္ခရဲ့အဖြစ်စီအနှိမ့်ဆက်ခံရတာမတက်တာဒါဒီကျုံနေရပြီဒီလိုကျုံနေရတာဟာအရေးစဉ်အမြင့်ကြီးကဆိုတဲ့အတိုင်းပါပဲရှေ့ကကုသိုလ်ကံပြုခဲ့လို့အဲ့ဒီကုသိုလ်ကံကဘဝဇာတိစသည်ကိုဘဝဇာတိကိုဖြစ်စီတာဘဝဇာတိဖြစ်တော့ကိုကျင့်လာခြင်းစသည်တွေဒါတွေကျုံနေရတာ ဒီဘောတတိကလည်းအဲဖြစ်တည်နိုင်တဲ့ကာနဲ့ဘယ်ရလာတယ်လို့ဆိုတော့ကိလေသာဝတ္တိရှိနေလို့ပေါ့ဒီကိလေသာဝတ္တိရှိနေသေးလို့ရှိရင်တော့ဒီကိလေသာကိုမပြုတ်သမျှကောင်းကံဆိုးကံတော့ဘယ်လိုဖြစ်ဖြစ်ရှိကြပါလဲကောင်းကံဆိုးကံနေပြီးတော့ကောင်းဘဝဆိုးဘဝကြီးရကြပါပဲအဲရပြီဆိုလို့ရှိရင်တော့ဘဝတိဖြစ်ခြင်းအစရှိတဲ့ဘေးဒုက္ခတွေကတိတ်ရောက်ပြီးတော့ပေါ်လွှမ်းမှု နှိမ့်ဆက်တော့တာပါပဲအမှန်တော့ကြောက်ကြရကောင်းတယ်ကိလေသာကိုကာမဥပါကဝါလီဒီဝေါနဲ့ခြားပတ်လဲပြီးတော့နေတာပါပဲဒါဒီသိမိကိုသိရေးကြည့်တယ်ဒါတော့ဒီလိုဘိဒုက္ခတွေကိုမြင်တော့အပိဝနမအိမတကေဝလတဒုက္ခခန္ဓာတအန္တကရိယာပညာရေးထားသည်ဒီလိုဒုက္ခမပက် ဒုက္ခကြီးတက်တဲ့ဖြစ်တဲ့ဆင်းရဲမျိုးကိုအဆုံးသတ်ပြုနိုင်ခြင်းထင်ရှားတာရဲ့ရှိတံရာရဲ့အပူရှိလို့ရှိအေးရှိတယ်လို့ပေါ့မြစ်ပတ်တာရှိလို့ရှိတာရှင်းတာရှိတယ်လို့ပေါ့အဆိုးရှိလို့ရှိအကောင်းရှိရမယ်ဆိုတဲ့အတိုင်းပေါ့ဒီမှာသုံးတတ်တယ်ဒီလိုဆင်းရဲဒုက္ခဆင်းရဲစုရဲ့တလောက်ဆိုးရတဲ့ဆင်းရဲစုရဲ့အဆုံးသတ်ခြင်း ဆုံးတတ်ခြင်းဆိုတော့နိဗ္ဗာန်ပါပဲအဆုံးတတ်ရဌာနကတော့အဲ့ဒီအဆုံးတတ်ရသူရောက်ကြောင်းကတော့အရှင်းကောင်းနေပါပဲအဲ့ဒီအဆုံးတတ်ရနိဗ္ဗာန်ကိုရောက်ကြောင်းအရှင်းကောင်းတဲ့အတူနောက်ဆုံးအဆုံးတတ်ခြင်းဆိုတဲ့ဒါရှိတန်ရာဤရှိနိုင်တယ်ဆိုတာပေါ့လေဒီလိုသဘောမျိုးနဲ့သင်ရမယ်ဒါသင်ရင်ပုံလေးအဲ့လိုသင်ရင်ပြီးတော့ဘာလုပ်ရမလို့သင်ရင်သာသင်ရင်ပြီးတော့ တာဝိကတာရရတာရပြီးတော့ဒီတိုင်းပဲနေလို့ဖြစ်မလားလို့ဆိုတော့အဟံစေဝခောပနယာတိတကေကာမိဟောဟာယအကရတမနာကာရိယံပပတိတောဓာတိတကေဝကာမိပရိယေတေယတတော်ဝပပိဋ္ဌတေနမေတံပတိရူပံတိနာကိုယ်တိုင်လူဘဝနေစဉ်ကာလကပေါ်လေအကျဉ်းတို့သဘောရှိတဲ့ကာမဂုဏ်တွေ အမြင်ကောင်းကြားကောင်းနားကောင်းရတာကောင်းပြီးတွေ့ကောင်းခေါ်တဲ့ကာမဂုဏ်ကြီးဒါတွေလက်လွတ်ခဲ့ရတာအမြင်အာယုံကာမဂုဏ်အကြအာယုံကာမဂုဏ်အနအာယုံကာမဂုဏ်အရသာအာယုံကာမဂုဏ်အတိတွေ့အာယုံကာမဂုဏ်ပေါ့ကာမကာမဂုဏ်၅ပါးတရားတွေအဲ့ဒီဟာတွေကိုမမဲ့မောပဲနဲ့သွန့်လွတ်ပြီးတော့တဲ့အိမ်ကနေပြီးတော့အခုကမ္မထမ်းကြောင်ရောက် ဖြစ်ကတဲ့ပတ္တိကပေါ်တယ်ဒီမှာဖြစ်နေပြီအဲ့ဒီလိုစွန့်ခဲ့တဲ့ကာမဂုဏ်တို့ကိုဆက်လက်ပြီးတော့ရှာဖွေနေမယ်အမြင်ကောင်းလေးတွေကြားကောင်းအနာကောင်းရတာကောင်းရှိပြီကောင်းလေးတွေပေါ့လေရိတ်တာရောက်ပြီးမှအဲ့ဒါတွေကိုလိုက်စားနေမယ်ဆိုရင်သူ့အောက်ရုပ်တဲ့ရုပ်မှာနှိမ့်တဲ့နှိမ့်နဲ့ကာမဂုဏ်တွေကိုရှာဖွေနေမယ်ဆိုရင်နမေတံပฏิရူပံ ဒါတော့မလျော့ပါဘူးမတော်ဘူးအရှင်မပြေဘူးဒီလိုလည်းပဲဆက်လက်ပြီးတော့စဉ်းစားပါတဲ့သူယောဂီအဖြစ်ရောက်လာပြီးမှอืมကိုအကြောင်းပြောဒီအကြောင်းပြောပေါ့လေချုပ်ရုပ်ရှင်ဝါသနာပါတဲ့ပုဂ္ဂိုလ်တွေဟာရုပ်ရှင်လေးပြောတာဘယ်တော့ကဘယ်ရုပ်ရှင်ကိုသွားပြီးတော့ကြည့်လိုက်တာဇာလန်ကဘယ်လိုပဲရုပ်ရှင်မင်းကြီးကရုပ်ရုပ်ရှင်မင်းသားကဘယ်လိုဆိုတာပေါ့လေတလောစီရပဲမကြခင်ကပဲထွက်သွားတာလွန်ခဲ့တဲ့တလား တလားတော့မကြည့်သေးပါဘူးသစင်းတစ်ပါးနဲ့ကိုရင်တစ်ပါးပေါ့နည်းနည်းထက်တောင်းစွာတွေကပါပဲခုနှစ်ရက်လောက်နေသွားတယ်အဲ့ဒီခုနှစ်ရက်လုံးလုံးပေါ့လေဘာတွေပြောသွားသလဲလို့ဆိုတော့သူကရုပ်ရှင်ကောင်းကောင်းကိုပြောသွားတယ်ဒီရက်ဆက်သွားလို့ချင်းဘယ်လိုလုပ်လိုက်လဲဆိုတာပေါ့လေစီမံကိန်းကြီးနဲ့ချသွားတယ်ပြောတယ် အဲ့ဒီရုပ်ရှင်အကြောင်းနဲ့မဟုတ်ဘဲနဲ့ဒီလိဟာဒီအရာအနေနဲ့ပါလိုက်သေးတယ်ဟာဘာတွေပါတယ်ဆိုတော့ဘုန်းကြီးကတော့ထုတ်ပြောလို့မတော်ဘူးဒီတော့လူလူပေါလောကမှာနေဆက်ကြီးနေခဲ့ခြင်းကာလကခုနပြောခဲ့တဲ့ကာမဂုဏ်၅ပါးတွေကိုပယ်စွန့်ထားခဲ့တာပယ်ခဲ့ရဖြစ်တဲ့ဟာတွေကိုလည်းပဲဆက်လက်ပြီးတော့ပေါ့လေကိရိတာတွေကိုအပြည့်အစုံညှိတရဌာနရောက်နေသူဖြစ်ပါလေအဲ့ဒါတွေကိုနှင်မချနိုင်ပဲနဲ့ နှိမ့်ချကြောင်းဖြစ်တဲ့သီလသမားကြီးပညာအကျင့်တရားတွေကိုကျင့်သုံးခြင်းအပြင်နှိမ့်မချနိုင်တဲ့နဲ့ဒီတိုင်းနေနေဆိုလို့ရှိရင်သူတို့ကိုလက်ခံရရောက်တာပဲအဲဒီလွန်ခဲ့တဲ့ကာမဂုဏ်တွေတော့ဒါလွတ်သွားပြီပေါ့လေဖြစ်ဖြစ်ရာဖြစ်ရောက်နေတယ်ဆိုတော့ဒါတော့လွန်သွားပြီပေါ့ဒါပေမဲ့လို့နွားများမိခင်ပဲအစာစားပြီးတော့ညပဲကြတော့သမြုပ်ပြန်ဆံမျိုးလို့ပေါ့လေခုနှစ်ရက်လုံးလို့သမြုပ်ပြန်သွားတယ် နောက်ပဲစိကျဆင်းပြီးတော့သူတို့ဟာစားမယ်ဆိုတာပေါ့လေဒီမှာကင်းကြီးလည်းချသွားလိမ့်သေးတယ်တမန်အဲ့ဒါသာကြည့်တော့ပေါ့ဒီတော့ကိလေသာအပြင်းထန်မိတ္တရာဌာနရောက်နေပါလေခင်နဲ့ငကုကသူ့ရဲ့ဟာတွေကိုပြန်လေးပြီးတော့ရှားဖွေနေမယ်နွားညာသမြုပ်ပြန်တယ်လို့ပေါ့လေသမြုပ်ပြန်နေမယ်ဒါတော့မိန်းကလေးတွေလည်းလောက်တတ်တယ်နဲ့တူတယ်ခွန်ရတော့မိန်းကလေးအကြောင်းတော့တတ်တတ်အားတော့မသိဘူးပေါ့လေသို့တော့အမျိုးသမီးတဘာဝတော့စာရီပါရီဖတ်ထားလို့တော့သိတယ် ပြောတတ်တယ်တကယ်လည်းတွတ်တွတ်တွတ်နဲ့ဟိုတုန်းကဘယ်လိုဘယ်လိုဟိုတင်းရှိခဲ့တာပဲဆိုတာပေါ့လေအဲ့ဒါမျိုးတွေကျုံခဲ့တဲ့ကာမဂုဏ်အာယုအောက်ကာမဂုဏ်အာယုအောက်အစ်စ်နေတဲ့ကာမဂုဏ်တွေပေါ့လေအဲ့ဒါတွေကိုပဲရှားဖွေးနေမယ်မြင်ကောင်းတွေရဖို့ကြားကောင်းတွေရဖို့အနံကောင်းရတာကအတိတ်ကောင်းတွေရရဖို့ပေါ့လေอืมမိကပါစိတ်ကြွေးတာဒီနေ့တော့ ပြစ်သားဟင်းကဘယ်လိုပဲဝက်သားကဘယ်လိုငပိချက်ကလေးကဘယ်လိုပဲစသည်ပေါ့လေအဲ့ဒါမျိုးတွေဖြစ်နေမယ်ဆိုရင်တဲ့ဒါကတော့မတော်ဘူးတဲ့အတော်မတော်တဲ့အလုပ်ပဲတဲ့အဲ့ဒါလိုလည်းပဲသင်ရင်ပါတဲ့ဒါပါတဲ့အတ္တဒုပတိယဆိုတာဒါပြောတာကိုယ်တိတ်ခါကိုငဲ့ပြီးတော့ကိုရေးကိုတာကိုအလေးအမြအထုတ်ချထားပြီးတော့ပေါ့ကိုဘဝကိုမြင့်တင်ပေးမယ်ဆိုတဲ့ရည်ညွှန်ချက်နဲ့လာတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင် ဒီရောက်တဲ့အခါကျမှစွန့်ခဲ့တဲ့ကာမဂုဏ်အကြောင်းတွေကိုနွားနွားနဲ့ဆုံးယုတ်ကြပြီးပြန်မယ်ဒီရောက်မှအတိအစနေလည်းပဲဆက်လက်ပြီးတော့ရှားဖွေးနေမယ်ဆိုလို့ရှိရင်ဒါအတော်မတော်တဲ့ကိစ္စတဲ့ခိုလာလာဒီလာလာဟိုဆက်ဆက်ဒီဆက်ဆက်ဆိုရင်တော့ဒါတိတယ်မရှိဘူးဒီတော့ဒီဌာနဟာဘာဌာနလဲဆိုတော့စဉ်းစားရမယ်အဲ့ဒီဌာနမိမိတို့ရောက်နေတာဟာဘာအတွက်လဲဆိုတော့စဉ်းစားရမယ်ဒီဌာနကကမ္မထာဌာနပါဠိလိုအတ္တမဗမာလိုကမ္မထာကြောင့်ပြောလဲပြန်တယ် ငုံနေတဲ့အိဗေကလောဘဒေါသစသည်ကိလေသာတွေအပြည့်အထံဒီအပူတွေကိုငိမ့်တရဌာနငိမ့်တရငိမ့်တရဌာနရောက်နေပါလေကဲနဲ့ဒီအပူတွေငိမ့်အောင်မလုပ်နိုင်ဘူးဆိုလို့ရှိရင်မိမိတို့ရိတ်တာလာရတာအတိတ်ကမရှိဘူးဘာမှအတိတ်ကမရှိဘူးဒီတော်မြတ်စွာဘုရားကအတိတ်ပဲရှိအောင်ဘယ်လိုမိတ်ရှိထားသလဲတောဣတိပဋိသင်္စိကတိတဲ့ သောထိုပုဂ္ဂိုလ်သည်သောထိုဇာတိတိအစရှိသည်တို့တက်ဝင်နှိမ့်သက်ခံရအလွှမ်းမှုခံရပုံအဲ့ဒီဘေးတွေကလွတ်မြောက်ရာဌာနအဆုံးသတ်ပြုခြင်းလုံနည်းလောက်ဟာနဲ့တကွာပေါ့လေအဆုံးသတ်ပြုခြင်းရှိတံရာဧကံရှိမယ်ဆိုတဲ့ယုံကြည်ချက်အပြည့်ဝမိမိဟာတွက်ခဲ့တဲ့ကာမဂုဏ်တွေကိုလည်းပဲဆက်လက်ပြီးတော့ရှားမိနေလို့မတော်သူ့အောင်အစိမ့်နေတဲ့ကာမဂုဏ်တွေလည်းပဲဒီရောက်တဲ့အခါကျမှဆက်လက်ရှားမိနေလို့မတော်ဘူးလို့ ကြည်ကြည်ငြိမ့်ငြိမ့်ကြီးကျင်းစားနေသောပုဂ္ဂိုလ်ဒီဣတိပဋိတန်စိတ်ကတိဒီလိုဆက်ပြီးတော့ဆင်ញင်လိုက်သမ်းပါအောင်တဲ့ဆင်ញင်ပုံကအရတံကောပနမိဝိရိယဘဝိတတိအတ္တနိဥပတိတာတတိအတ္တမုဋ္ဌာပတ္တတော်ကာယောအတ္တရတော်သမာဓိတာစိတ်ကံဧကကံတိမေငါသည်ဝါမေငါ၏ အာရတံအထုအပ်သောဝရိယဝရိယသည်အတ္တလိနာမတွတ်ဆုတ်သည်ရေသာမကိုသည်ဘုဒ္ဓတိဖြစ်ရလိမ့်မည်ကြိုးစားဖို့လာတာကကြိုးစားဖို့လာတာဆိုလို့ရှိရင်ဟိုနေ့ကပြောသလိုမနေ့ကပြောသလိုပေါ့ဝိရိယတ၃မျိုးနဲ့အာရမဓာတုအစာပြေကြိုးပမ်းအားထုတ်မှုစပ်ပြလိုက်တယ်တရားယူပြီးတဲ့အချိန်ကစပြီးတော့ယောဂီအဖြစ် ခံယူလိုက်ပြီဆိုလို့ရှိရင်ထိုင်ပြီးတော့မှတ်တဲ့အခါဝမ်းမိုက်စိတ်ဆိုင်ပြီးတော့ကောင်းသူကအစပေါ်တိုင်းပေါ်တိုင်းမလွတ်တတ်မှနိုင်ရေးအတွက်ဒီမှာကြောင်းရတဲ့သဘောကြီးအစပြောလိုက်ပြီရင်းညာကြောက်တဲ့အခါမှာလည်းကျွန်တော်ကိုစိတ်ကပြီးတော့လှမ်းတိုင်းလှမ်းတိုင်းပေါ်လိမိမိရရမှတ်နိုင်ရေးအတွက်ဓမ္မအကြောင်းရဆိုင်လိုက်ပြီဒါဝိရိယအစာပြုလိုက်တာအာရမဓာတုခေါ်တယ်ခြားကြပေါ်ရလေးတွေကိုလည်းပေါ်တိုင်းမလွတ်တတ်မှနိုင်ဖို့ရံပေါ့လေကျိုးစားပြီးဝိရိယပြုလိုက်ပြီ အာရမဓာတ်အစပြည့်ကြိုးပမ်းအထုတ်မှုအစပြုထားတဲ့ပေါ်မှာပေါ့လေတဆင့်တိုးမြင့်လိုက်သမ်းပါတဲ့အကြောင်းအားလျော်ဆိုအစပြုလိုက်တဲ့ခါကျတော့ဒီလိုပဲလူဆိုတာမျိုးကတက်တောင့်တက်တာသိကြိုက်တယ်စိတ်လည်းချုပ်တိရရုပ်လည်းချုပ်တိရတယ်ဆိုတော့မတက်တာဘူးပေါ့အခုပထမဆုံးရုပ်ကိုအရင်ချုပ်တိလိုက်ရတာညီညီတက်တယ်ဒီမှာထိုင်လိုက်ရတာကိုထိုင်ပြီးတော့မှတ်တယ်ဆိုရင်ညီညီတက်တဲ့အချိုးကျ ထိုင်မှလည်းပဲရုပ်ငြိမ်မှစိတ်ငြိမ်အောင်လုပ်တတ်တာကိုလုပ်နိုင်တာကိုရုပ်မငြိမ်ဘူးဆိုလို့ရှိရင်စိတ်ကမငြိမ်ဘူးတချို့များထိုင်တာရွတ်တိရွရဲကြီးထိုင်တော့တိတိကြီးမရှိဘူးခြေတော့လည်းပဲထားထင်းသလိုထားတာလက်လည်းထင်းသလိုထားတာခါလည်းပဲထင်းသလိုထားတယ်ကောင်းကြီးတိုင်းနဲ့ခါကြီးကွေးပြီးတော့ပစလုံးမီးဖုတ်ထားတယ်အဲ့လိုထိုင်တယ်ဒီတော့နည်းနည်းလေးညှိငွေလာတဲ့အခါကျတော့ကောင်းကတခါတည်း ပေါင်ကွင်ရောက်သွားတယ်လည်းရှိတယ်ဖြာပေါ်ရောက်သွားတယ်လည်းရှိတယ်အဲ့ဒါလိုထိုင်နေတော့ဘယ်အစိတ်ကတင်းနေရှိပါတော့မလဲဒီအစာပြူးတဲ့ဆိုတဲ့ကိုကတခါတချင်းနေအချိုးတကြတယ်မှထိုင်ရမယ်ထဲဝဲဖွဲ့ခွေကိုဖြောင်းစေထားလေးစိတ်ဝါမှာဆိုတာထဲဝဲဖွဲ့ခွေထိုင်အပေါ်ပိုင်းကိုမမထားသားလေးစိတ်ဝါမှာဆိုတော့မိမိရဲ့စိတ်ကလေးကိုဝမ်းလိုက်မှာတိုက်ထားဒီလိုလုပ်ရမှာကို ဘာဖြစ်လို့ဒီလိုလုပ်ရတယ်လဲဆိုတာစိတ်ဆိုတာကာမဂုဏ်အာယုန်ဒီပေါ်မှာအလိုက်ကျညွှန်နေညွှန်နေတာဘာမှသူ့ကိုထိတ်ထုတ်မှုမရှိဘူးဆိုလို့ရှိရင်ရေစုံညှော့နေညှော့နေတာရေစုံညှော့ရတဲ့ဟာတက်တာတာပဲလေတို့ဘာလို့တာမန်လို့ဆိုလို့ရေစုံညှော့လိုက်သွားလို့ရှိရင်အဲ့ဒီတက်တာပဲဖက်ချစ်ဖို့တော့မလိုတိတ်သွဲတယ်ရေသားပြီဆိုရင်ခက်ပြီအခုမိမိရဲ့စိတ်ကို ဆံပြရတာဘေးကင်းရနေမြစ်တဲ့နိဗ္ဗာန်ကိုဥတည်ပြီးတော့ပေါ့လေစိတ်ကိုဆံပြရတယ်အခုဒီမှာကိလေသာတွေကိုအပြင်းထန်ငြိမ့်တရဌာနငြိမ့်တာရောက်လာတယ်ခံစားနေကြကာမဂုဏ်အာယုန်တွေကိုလက်လွတ်ခဲ့တယ်ကြောက်ခိုင်းခဲ့တယ်အဲ့ဒီကာမဂုဏ်လွတ်မြောက်တဲ့နေရာဌာနတမှာရောက်လာတယ်ဒါမိမိရဲ့စိတ်ကိုဒီဘက်ကိုကုတည်လိုက်တာ ဒီတော့ယောဂီဖြစ်ခံယူတဲ့အခါမျိုးမှာလည်းပဲထိုင်ပြီးတော့မှတ်တော့မှတ်တော့မယ်အပြည့်ဝမ်းပဲစိတ်စိတ်စိတ်စိတ်ထားလိုက်တာဟာကာမဂုဏ်ပဲကာမဂုဏ်ကြီးကြောင်းပဲပေါ့อืมအလိုက်တိမ်မမြဲမမျောရအောင်ဆိုပြီးတော့ဓမ္မဝမ်းပဲကိုစိတ်စိတ်လိုက်တာရေစာလှေနဲ့သွားတော့မယ်အပြည့်ပေါ့လေပထမဆုံးလှေကိုရေစာတဲ့ကိုလှည့်လိုက်တယ်လို့ပေါ့လေဥကိုလှည့်လိုက်တယ်လို့ပေါ့อืม လေဦးလဲပြီးတော့နောက်ကနေပက်ချိတ်ထားတာပက်ချိတ်ထားတော့လေဦးကရေစုံမဲ့မမျောဘူးပေါ့အဲ့ဒါလိုလုပ်ရတာထားလေစိတ်ဝမ်းမှာဆိုတာဒါပြောတာပေါ့တချို့ရွယ်ချက်တိတ်ပြီးတော့မပန်းသတ္တတရားလည်းပဲစိတ်တဏ္ဍမရှိတဲ့ပုဂ္ဂိုလ်များကတော့ဝမ်းမဲ့ကိုသိပြီးတော့စိတ်မကပ်ဘူးသူစိတ်တယ်မကပ်ဘူးပြီးတော့တရားတော့လူချင်းနဲ့စိတ်နေတော့လာတော့လာတယ်ဒါပေမဲ့လို့တကယ်အချိုးတကျလုပ်တဲ့ ကိစ္စတွေကြတော့သူတို့ကတည်တည်တတ်တတ်ကမရှိတော့အသာလေးအပေါ်ယံလေးဖြတ်ထားတယ်ဖြတ်ထားတော့ကလားလေးဦးတော့ရေစံပဲလှဲ့တော့လှဲ့ပါရဲ့ပဲ့ကမချိတ်တော့ဒီလေးဦးကရေစုံပဲကြီးမျောမျောနေတာတော့ဒါလိုပဲအခုတရားထုတ်တာယောဂီပုဂ္ဂိုလ်တွေဟာဇမစိတ်ကလေးကကတ်ထားဖို့ရမကတ်တော့တွားကျင်နေတွားနေတာရောက်ကျင်နေရောက်နေတာပြန်ပြီးတော့မှလောဘဒေါသမောဟကြီးကြောင်းနေပဲလိုက်တင်မျောနေတာပဲဒီတော့အဲ့ဒီလိုမဖြစ်ရအောင် ရည်စံသွားတော့မယ်အပြည့်လေကိုရည်စံပဲဥတည်ပြီးတော့ပိတ်ထိတ်ထားတယ်လို့လုပ်တဲ့သဘောဆိုတာနားလည်ရပါတယ်နောက်တနည်းကလည်းပဲအရေးပါတဲ့ဧည့်သည်များလာပြီဆိုလို့ရှိရင်ဧည့်သည်လာတဲ့နေရာသွားကြိုရတာဧည့်သည်လာလာတဲ့အချိန်မှာသွားပြီးတော့ကြိုရတာဧည့်သည်မလာတဲ့နေရာသွားကြိုလို့ရှိရင်ကျိုးစုံကိုဖြစ်နိုင်တယ်လာတဲ့နေရာပြည့်ပြီမဲ့လို့မလာတဲ့အချိန်သွားပြီးတော့ကြိုလို့ရှိရင်လည်းလည်းကချိန်ကုန်လာတယ် လာတဲ့နေရာကနေပြီးတော့လာတဲ့အချိန်တောက်ချင်တယ်ဒါမှဧည့်သည်နဲ့ရင်ဆိုင်ကြရတာဒါမှကျေဆိုတာရက်ကဖောက်မှုပိန်မှုဆိုတာကဒီဝမ်းဘက်ကနေပြီးတော့တောင်းတင်းလှုပ်ရှားပြီးတော့ပေါ်ပေါ်နေတာပဲပေါ်ပေါ်နေတော့ဒီမှာစိတ်ချထားစိတ်ထားရတယ်ဒီမှာဒါပထမဆုံးအားဆိုင်လိုက်တဲ့သဘောလေးပါပြီထဲဝဲပွဲကွေကိုပြောက်စီထားလိမ့်စီဝါမှာပုံမှန်ရှူဆိုင်ဖောက်နေကြစူးဆိုင်ကတ်လိုက်ပါတဲ့ပုံမှန်ရှူပါပုံမှန်ဆိုင်ပါတဲ့ဒီကိုရှူနေကြတိုင်းရှူလို့ကိုဆိုင်နေကြတိုင်းဆက် ယခုရှူနေကြဆက်နေကြတိုင်းရှူဆိုင်လို့အလိုက်တင်ပေါ်လာတဲ့ဖောင်းမှုလေးကိုပိတ်မှုလေးကိုပေါ့စူးစိုက်ကတ်လိုက်ပါတဲ့စူးစူးစိုက်စိုက်ကတ်လိုက်ပါဖောင်းတဲ့ပေါ်မှာစိတ်ကလေးရောက်သွားအောင်ပိန်တဲ့ပေါ်မှာစိတ်ကလေးရောက်သွားအောင်တွန်းအားလေးအားတိုက်တဲ့သဘောလေးကိုမပါရမယ်အဲ့ဒါနဲ့တဲ့တဘောင်ချင်းအားလေးပါရမယ်တွန်းအားလည်းပါပြီချင်းအားလည်းပါပြီဆိုလို့ရှိရင်ဖောင်းမှုပိန်မှုကိုမလွတ်စရာမှတ်နိုင်တတိကလေးဖြစ်သွားပြီ အဲ့ဒီပုံမှာစိတ်ကလေးစိုက်ကြသွားပြီအဲ့ဒီစိုက်ကြသွားတဲ့အခါကျစဉ်းစားစမ်းစိတ်နေတန်ရှင်းအပြေခင်ကောင်းခြင်းအမှန်ပါတဲ့စိတ်နေတန်ရှင်းပြီးတော့ဒါကောင်းတာပါပဲတဲ့အဲ့ဒီလိုအခြေခံစိတ်နေတန်ရှင်းပြီးတော့ကောင်းကြီးအတွက်အားစိုက်လိုက်သမ်းပါတဲ့ဝိရိယစိုက်လိုက်သမ်းအစပြုတ်လိုက်သမ်းပါတဲ့အဲ့လိုအစပြုတ်တဲ့အခါမျိုးမှာထိုင်တာကလည်းပဲပုံမကြပမ်းမကြယောတိယောရဲကြီးထိုင်တယ်ကောင်းကြီးလည်းပဲဟို တစ်ကောင်းရိုက်ထားလို့စိုက်နေပဲခါကြီးကလည်းကိုွေးထားပြီဆိုလို့ရှိရင်တော့တောင်းလောင်နေတဲ့အခါမှာပဇလုံးမီးဖုတ်သလိုကိုွေးသွားပြီးတော့အဲ့ဒါဘာမှမလုပ်တတ်တော့ဘူးခေါင်းနာပင်လည်းပြောက်သွားတာပဲဒီတော့အဲ့ဒီလိုအနေနဲ့မဖြစ်အောင်လို့အားဆိုင်တဲ့အားဆိုင်ပါတဲ့အဲ့ဒီလိုဖြစ်လို့ရှိရင်အဲ့ဒီပေါ်မှာစိတ်ကလေးစူးစိုက်ပြီးတော့ကြပါလိမ့်မယ်ကြလို့ရှိရင်နောက်ပိုင်းမှာစိတ်ကြီးကြီးငြိမ်ပြီးတော့ဘုရားအဋ္ဌညာလေးကိုပေါ်ထွက်လာပါလိမ့်မယ်လို့ဒီလိုမြတ်စွာဘုရားကဆက်လက်ပြီးတော့ဟောသွားတယ် အခုတည်းမှာဘုန်းကြီးတဏနှစ်နာရီနဲ့မိနစ်40ကျော်သွားပါပြီအဲ့ဒီဟာကိုဆက်လက်ပြီးတော့ဟောဖို့ရရှင်းပြဖို့ရအချိန်မလုံလောက်တော့ပါဘူးအဲ့တော့ဒီနေ့တော့ဒါပဲဖြတ်ထားပြီးတော့နောက်ခဏကြာမှာပဲလုပ်ငန်းရှင်တွေကိုကြာကြာနာနာဆက်လက်ပြီးတော့ဟောပါတော့မယ်ဒီနေ့ဒီနေရာကပဲဖြတ်ပြီးတော့ယန္နာတဥပ္ပဒီနေ့ယခုအင်္ဂုတ္တရနိကေဒီဝတုတဝက် 10ခုမြောက်အတိပတိယသုတ်တံအတိပတိယတရား၃မျိုးတည်းကအတ္တတိပတိယမြတ်စွာဘုရားဖြည့်ရှင်းပြတဲ့အတိုင်းဘုရင်များတတ်နိုင်သမျှလူကရှင်နဲ့ဆက်ဆက်ပြီးတော့အစပြုပြီးတော့ဖြည့်ရှင်းပြတဲ့ဓမ္မဒေသနာတို့ယူသေးစွာနဂမတာဓမ္မတော်နာကုသကံဖြည့်ရှင်းလာပြီးအဆုံးအာနုဘောကြောင့်တရားနာပိတာဘောယောဂီတော်ကောင်းတို့သည်ဒီသုတ်တံကလာတဲ့အတိုင်းယောဂီအဖြစ်နဲ့ ကိလေသာညိတရာဌာနရောက်ပြီရှိဆိုရဲ့ရောက်ရကျိုးနိုင်ရေးအတွက်ကိုတိကကိုငဲ့ပြီးတော့အစစ်မြင့်တဲ့တိကံဘာဝနာတရားတွေအားထုတ်လို့ပတ်ဝန်းကျင်လောကဝိလည်းပဲငဲ့ပြီးတော့အစစ်မြင့်တဲ့တိကံဘာဝနာတရားတွေအားထုတ်လို့တကယ်အကျိုးရများတဲ့အစစ်မြင့်တဲ့တိကံဘာဝနာတရားတွေလေးစားတဲ့အနေနဲ့ကြိုးစားပြီးတော့အားထုတ်နိုင်ကြလို့ ဝိပဿနာဉာဏ်ဤအစဉ်စဉ်တက်ပြီးတော့နောက်ဆုံးဖြစ်ပြမစအငိမ့်တကိုမျက်မှောက်ပြုပြီးတော့အမနာကြောက်ဖွယ်ရာကောင်းတဲ့အပေပေးကြီးကလွတ်မြောက်တဲ့အထိကြိုးစားပွားများအထောက်နိုင်ကြပါစေ။